ခဲ့ပြီးခဲ့တဲ့တပေါင်းလာပြီးကျော်ရှိရနေကရှင်မဟာမောက္ကလံတရားအထုတ်လို့ညာနာဖြစ်ပုံအကြောင်းပြီးတော့ပါပြီဒီကနေ့တော့အရှင်သာရိပုတ္တရာဝိပဿနာရှုဖို့ဟောရမယ် ဇင်သာရိပုတ္တရာဝိပဿနာရှုပုံကနီးတဲ့ယူစရာကောင်းပါတယ်မနသေးကြတယ်သူရှုပုံဇင်မာမောဂလံတရားထုတ်ပုံကတော့ဘာရဲ့လို့တိတိကျကျမပါဘူးပေါ့အဲဒီသနာသင်္ခယဝိမု ക്തി ပုတ်ခေါ်ထားတဲ့အတွက်အဲဒီတိုင်းပဲရှုတယ်လို့မှတ်ရမှာပဲဟိုရှင်သာရိပုတ္တရာဝိပဿနာရှုပုံကတော့ဒီသေးချာချာပဲဟောထားပါတယ်ဒီပြည့်စုံစုံပဲ အဲဒါကုတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေလည်းနီးယူစီရပါပဲဝိပဿနာဆိုတာဒီလိုရှိရတယ်ဆိုတာအမှန်တရားရှင်းလင်းပြီးတော့သွားပါလိမ့်မယ်သူအမှန်ကောင်းပါလေဒီတုတ်ကိုဟောတာကတော့ရာဇိုမှာဟောတာမဟုတ်ဘူးသူကသာဝတိမှာသာဝတိမြို့ဇေရဝန်ကျောင်းတော်မှာသတင်းသုံးနေတဲ့ခါကာလမှာဟောတယ် ဒါတော့ဒီပုတ်ခေါ်တာကတော့တော်တော်လေးနောက်ကျမှခေါ်တာပဲမြတ်စွာဘုရားရာဇိုပြီးရာဇိုမျိုးရောက်ပြီးအတော်ကြာမှဒီအနာတပိန်တစ်သေးကရာဇိုကိုရောက်လာရာဇိုရောက်လာတဲ့အခါကလားဘုရားပွင့်တော်မူရဲဆိုတဲ့သတင်းကိုသူကြားရတာကို ခါတိုင်းခါတိုင်းလည်းသူကရာဇယိုတထေးဒီကိုလာနေကြပဲတဲ့ရာဇယိုတထေးနဲ့သူနဲ့ကဟိုတင်းပေါ်လေသူကသမီးရောက်ပါပြင့်သူသူတို့နမနဲ့ရာဇယိုတထေးနဲ့ကလက်ထထားတော့အချင်းချင်းသူစားရောက်ပါပြင့်တယ်

ဘာကိစ္စတွေများရှိနေတယ်လဲမပြောတော့ဘူးသူကစဉ်းစားအိမ်မှာမင်္ဂလာကိစ္စများရှိနေလို့များစီမံခန့်ခွဲနေတာလေလားဒါမှမဟုတ်ရင်လည်းပဲဗိမိသာရမင်းကြီးကိုဖိမာတကားပြုပြီးတော့သမင်းကျွေးမွေးမယ်လို့အခါမလို့များစီမံခန့်ခွဲနေတာလေလားသူကစဉ်းစားနေ ဟိုကလည်းစီမံခံခွဲစရာတွေစီမံခံခွဲနေတာမှပြီးနိုင်ဘူးတော်တော်မိုးချုပ်မှစီမံခံခွဲလို့ပြီးတော့မှလည်းမှရာဇိုတတိကအနာရဘိန်တတိစီကိုလာပြီးတော့စကားပြောတာကိုစကားပြောတော့နာရဘိန်တတိကမေးမိတ်ဆွေခါတိုင်းခါတိုင်းဆိုလို့ရှိရင်ငါလာလို့ရှိရင်ဒီမြင်လူကိစ္စတွေဖယ်ထားပြီးတော့ဒီအကြောင်းအရာတွေ ပြောဆိုဆွေးနွေးနေကြပဲတဲ့ဒီကနေ့ကိစ္စတွေတင်များပါလားဘာတွေများစီမံခန့်ခွဲနေတော့မင်္ဂလာကိစ္စရှိလို့များစီမံခန့်ခွဲနေတာလားသို့မဟုတ်ဗိမိသာရမင်းကြီးကိုထမင်းကျွေးဖို့ရဖိတ်တာလို့များစီမံခန့်ခွဲနေတာလားလို့မေးတော့ဟာမဟုတ်ဘူးအခုဖျားပွင့်တော်မူလို့တတိတန်ဃာတွေနဲ့တကွမြတ်စွာဘုရားကိုလက်ဖြင့်ကဆုံးကမလို့ပင့်ထားတယ်ဆုံးကျွေးဖို့ရစီမံနေတာလို့ပြောတော့မှ ဒီမှသူဘုရားပွင့်မှပြီးတာအဲ့ဒါပြီးပြီးတော့နာရင်တိကသရာတရားမနာကောင်းပါလေညာတွင်ချင်းတခါတည်းဘုရားစီသွားမလို့သိကူးတယ်ဘုရားစီတာချင်းသွားကြဆိုရဲဆိုတော့ဟာသွားလို့မဖြစ်ဘူးတဲ့ပြေးကြီးတယ်သွားလို့ဖြစ်ဘူးတညတော့တိုင်းမှပြင်မှာမနေ့ပြင်ကြဖူးရမှာပဲဘာလို့လဲတော့ဆိုလို့ရှိရင်မြတ်စွာဘုရားကမြို့ပြင်မှာနေတာတဲ့

ဘုရားနုဒ္ဓိကြာကြာနာနာဘုရားနုဒ္ဓိမဟုတ်ဘူးဒါအဲ့ဒါဘုရားဘုရားလို့အောင်ပြုနေတာကြီးညိုတဲ့စိတ်နဲ့ဘုရားရဲ့ဂုဏ်တွေပါလေလည်းပဲဉာဏ်စောစောကြားရမယ်မဟုတ်သေးပါဘူးအဲဘုရားဘုရားနဲ့ဘုရားပူရမယ်ဘုရားအာယုံပြုနေတာဒါနဲ့သူကစိတ်တွေကြီးလင်းပြီးတော့အယောင်လေးတွေပေါ်နေအေးရကထလာတာအေးရကနိုးရတာနဲ့ ကြည့်လိုက်တော့ဟာလင်းနေမယ်ပဲဆိုပြီးတော့ဒါသွားမှာပဲဆိုပြီးတော့သွားခြင်းစိတ်နဲ့ထသွားတော့ပြင်မဲ့ဖွဲ့ကြည့်လိုက်တဲ့အခါကျမှလာတွေကျယ်တွေနေုံတွေကြည့်တော့ဟိုတုန်းကနာယီကမရှိတဲ့ဟာကိုဘယ်နှနာယီဆိုတာမသိရဘူးဆိုတာကောင်းငင်ကြည့်ရတယ်လာတွေကျယ်တွေကြည့်တော့ဟာဒါဖြင့်ဒါကညာဥယျာရှိသေးတာပဲဘာလို့ရှိသေးဘူးဆိုပြီးတော့တခါပြန်ပြီးတော့နောက်တစ်ခါထားတော့လေသကောင်းရာရှိသေးလို့လင်းတယ်လို့ပြန်ပြီး လင်းနေလို့ထားပြီးတော့ကြည့်တော့ငကောင်များကြီးသေးတာပြီးတာလည်းပြန်ပြီးတော့အိပ်နောက်တစ်ခါတော့နည်းမိုးလင်းကနီးရောက်နေတော့ကျယ်တွေပါတွေကလည်းလင်းတဲ့အချိန်ရောက်နေတော့သူကဟာလင်းတာဟုတ်ပြီဆိုပြီးတော့သွားတာအဲဒီမှာဘုရားထံရောက်ဘုရားတရားနာပြီးတော့သောတာပန်လည်းဖြစ်သွားတယ်အဲဒီကသောတာပန်ဖြစ်သွားတဲ့အခါမြတ်စွာဘုရားကိုသူကပြင့်လို့ဘာဝတိတိကြွဖို့ပြင့်ပါ အဲပင့်သွားပြီးတော့မြတ်စွာဘုရားကြွလာတဲ့အခါအစင်းင်းဖြစ်ပေါ်ရလာမှလည်းဒီဥဒနာဒီဥဒနာမှာတဲကြောင်တဲကြောင်တစ်ခုတစ်ခုလဲဒါကလည်းအောက်လို့ကိုရသူစီမံခံွဲပြီးတော့သွားခဲ့ကိုရောက်တော့လဲဇေရွန်เจ้าတော်မြင်နေရတွေကြာပြီးတော့မြင်နေရတွေဝဲမြင်နေရဝဲပြီးတော့เจ้าတွေဆောက်ကျောင်းဆောက်ပြီးတော့ပြီးတဲ့ခါမြတ်စွာဘုရားကြွလာတယ်ဆိုတော့သူကတော်တော်ကြာမှာပါကျောင်းကနေညဉ့်ညဉ့်ချင်းဆောက်လို့မပြီးဘူးသူက အမတကြောင့်ကြီးပဲဒီနေရာက17ကလေးကျောင်းဆောက်တာက17ကလေးဆိုတာကိုသူကပြီးတော့အမနာကျောင်းကြီးဆောက်နေတာပဲတနေ့တည်းတော့ပြီးချင်မှပြီးမယ်သူကတော်တော်ကြာကြာဆောက်ရအဲဒီလိုကျောင်းဆောက်ပြီးတဲ့ခါကျတော့မှမြတ်စွာဘုရားအဲဒီမှာကြွလာလို့သာဝတိဒီဇေရွန်ကျောင်းတော်မှာသတင်းသုံးတဲ့အခါမှာဒီတရားကိုဟောတယ်ဆိုတော့ဒါကရာဇုံမြို့မှာဟောတာမဟုတ်ဘုရားပွင့်ကစား အဲတစ်နှစ်အတွင်းကဟောတာတော့မဟုတ်ဘူးသူအဲတစ်နှစ်တည်းနောက်ကြမှာပဲနှစ်နှစ်သုံးနှစ်စသည်ကြာရင်လည်းကြာမယ်အဲသာဝတိကြီးဇေရောကျောင်းတော်မှာနေတဲ့အခါဟောတာဒါပဲမဲ့လို့ဒီတုတ်ထဲမှာပါတဲ့ရှင်သာရိပုတ္တရာတရားထုတ်တာကတော့အဲဒီသစ္စာပြည့်ရုပ်ရာဇုပ်ပြီးရောက်လို့မကြာမီအတွင်းပဲဟို တကိုယ်ရဲလာသမ်းမယ်တကိုယ်ရဲလာသမ်းမှာအဲလာသမ်းတရားနေကစင်္သာရိပုတ္တရာညာပြည့်ရောက်ပြီးတော့တရားအထုတ်နေတာကိုကိုယ်ရဲလာခြင်းနေမှာလူညာနာပြည့်တာအဲဒီတော့အဲဒီ15ရက်အတွင်းမှာအထုတ်ခဲ့တဲ့တရားတွေပဲတရားဒီဒီအထုတ်ပုံတရားဟောတာကတော့နောက်ကြမှာဟောတာလေဒါပေမဲ့လည်းအဲဒီအထုတ်ပုံတရားကိုအခုမှတ်သားရအောင် မြတ်စွာဘုရားဒီသုံးပါရှင်သာရိပုတ္တရာမထေရကိုပညာကြီးတဲ့အကြောင်းနဲ့ချီးကျူးပါတယ်ပါဏိတော်ဘိက္ခွေသာရိပုတ္တောသာရိပုတ္တရာပညာရှိပဲတဲ့မဟာပညာအမှန်တန်ကြီးကျယ်တဲ့ပညာနဲ့ပြည့်စုံတယ်ဥထုပညာကျေပြန့်တဲ့ပညာနဲ့လည်းပြည့်စုံတယ်ဟာသပညာရှင်လန်းတဲ့ပညာနဲ့လည်းပြည့်စုံတယ်သဝနာပညာလင်မြန်တဲ့ပညာနဲ့လည်းပြည့်စုံတယ် ဒိဋ္ဌပင်ညောထက်မြက်တဲ့ညာပညာနဲ့လည်းပြည့်စုံတယ်။နေဗေရိကပင်ညောဖောက်ထွင်းနိုင်တဲ့ထိုးလွှဲနိုင်တဲ့ပညာနဲ့လည်းပြည့်စုံတယ်စသည်ဖြင့်မြတ်စွာဘုရားကသင်္သာရိပုတ္တရာရဲ့ဉာဏ်ပညာဂုဏ်တွေကြီးကျူးပြီးတော့ဒီအနုဘရတုတ်ကိုဟောပြီးတော့ထားပါတယ်။သာရိပုတ္တောဘိခဝေအာဓမာတံအနုဘရဓမ္မဝိပါဒနာဝိပါဒတိဘိခဝေယဟန်တော်သာရိပုတ္တော ပါရိပုတ္တရာသည်နုအဒ္ဓမာတံလာခွဲ15ရက်ကာလပါလုံးအနုဝရဓမ္မဝိပါဒနာပုဝစဉ်တိုင်းတရားတို့ကိုရှုသောဝိပဿနာကိုအနုဝိပဒတိရှု၏အနုဝရဓမ္မဝိပဿနာလို့ခေါ်တဲ့ဝိပဿနာအ ဒါဝိပဿနာထဲမှာတော့ပြင်အသေးချာဆုံးအကောင်းဆုံးပါပဲဒါတဲ့အသေးစိတ်တဲ့ဝိပဿနာတော့မရှိဘူးဒါပထမရမယ်တော့အဲဒီအနုပဒဓမ္မဝိပဿနာရှင်နီးနဲ့15ရက်ပါလုံးရှုတယ်တဲ့15ရက်ပါလုံးရှုပြီးတော့ဉာဏ်သာဖြစ်ပါတယ်သတ္တရိတံသာရိပုတ္တသာအနုပဒဓမ္မဝိပဿနာယဟောတိဘိက္ခွေယဟံတို့

ပါရိပုတ္တရာဝိပဿနာရှုစဉ်လုံးကအနုပ္ပဓမ္မဝိပဿနာရှုပုံပါပဲတဲ့ပုံစံအတိုင်းတခါတဲ့အပြည့်စုံအသေးစိတ်ရှုသွားပုံပဲအဲ့ဒါလေးမှားရမယ်အရေးကြီးတယ်အနုပဒပဒဆိုတာပုံအနုပဒဆိုတာပုံစံအစဉ်အတိုင်းပေါ့တရားဓမ္မတွေအစဉ်တိုင်းလို့ဆိုလိုပါတယ်ပုံဆိုမယ်တရားပုတ်တယ်

သမထအခြေခံမရှိဘဲနဲ့ဝိပဿနာရှုတာကတစ်မျိုးနှစ်မျိုးရှိတယ်သမထအခြေခံမိဝိပဿနာရှုတာကဒီဇံသမာဘတခုခုကိုဝင်စားရတယ်ဇံရအောင်ကျူးစွာအထုပ်ရတယ်ယူပဇံက၄ပါးရှိတယ်အာယူပဇံက၄ပါးရှိတယ်အားလုံးဇံသမာဘ၈ပါးရှိတယ်

ဇာစိတ်ဆုံးတာနဲ့ဇာစိတ်ကိုဝိပဿနာပြန်ပြီးတော့ရှုတာအဲဒီလိုရှုတာကဒါကသမထယာနိကဝိပဿနာရှုနည်းတဲ့သမထယင်ရှိတဲ့ဝိပဿနာရှုနည်းတဲ့သမထဒီပင်လဲနိဗ္ဗာန်သွားကြောင်းယင်ပဲဒုက္ခလာယင်ယထာမောတော်ကားတွေဆိုရင်လူရရကိုသွားတာကိုအဲလိုပဲသမထဇန်သမာဘဝင်စားဝင်စားပြီးတော့ဝိပဿနာရှုသွားတော့နောက်ဆုံးနိဗ္ဗာန်ရောက်သွားတာ နိဗ္ဗာန်သွားဖို့ရသမထဟာယင်မယ်တဲ့ယင်ထားပဲတဲ့သူယောက်ျောင်းတရားပဲအဲဒီလိုဇာသမဘာကနေပြီးတက်တချို့တော့လည်းပဲဇာမယောက်သေးပဲနဲ့ဥစာရသမารိကနေဝိပဿနာရှုပြီးတက်သွားတာလည်းရှိပါတယ်ဒါကနည်းပါတယ်ဒါကတော့ဘယ်လိုဟာတုံးဆိုတော့ဒါကဘုံနဲ့ဒီဥစာရသမารိဖြစ်နေတော့ပီတိ ပါတာတိဒီလိုတရားတွေဖြစ်လာတဲ့အခါအဲ့ဒါတွေကျူပြီးတော့တထိုင်တွင်တခဏအတွင်းမဲ့ဖို့ရောက်သွားတာရှိပါတယ်အထူးအားဖြင့်တော့ဘုရားနုဒ္ဓတိကမ္မထာကနေပြီးတက်တာတွေရှိတယ်ဘုရားနုဒ္ဓတိကမ္မထာဘုရားကုံနဲ့နှလုံးသွင်းဘုရားကုံနဲ့နှလုံးသွင်းရင်ပီတိတွေဖြစ်ပြီးတော့လာတဲ့အခါကလာအဲ့ဒီပီတိကိုကျူပြီးတော့ဒီဝိပဿနာဉာဏ်ပြည့်ပြီးတခဏချင်းသောတာပန်ဖြစ်တော့တယ်လည်းရှိတယ် တချို့ညာနာတောင်ဖြစ်သွားတာလည်းရှိပါတယ်တရားနာနေရင်လည်းပဲတရားတော်ကိုကြည်ညိုတဲ့စိတ်နဲ့ပီတိတွေဖြစ်လာတာရှိတတ်တယ်အဲဒီလိုပီတိတွေဖြစ်ရင်းနဲ့အဲဒီလိုရှုပြီးတော့ပီတိရှုပြီးတော့မဲ့ဖို့ရောက်သွားတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားတရားဟောတော့အများကြီးပေါ့တရားနာနေရင်မဲ့ဖို့ရောက်သွားတယ်ဆိုဒီလိုအရေးအများကြီးပဲအဲဒီလို သမာဓိရဲ့စွမ်းကြောင့်ပီတိတွေဖြစ်လာတဲ့အခါအဲဒီလိုပီတိရှိပြီးတော့မဲဖို့ရောက်သွားတဲ့ပုံကိုယ်တွေဒီလိုဟာတွေရှိပါတယ်ဒါကဇံဝင်စားလိုက်ဝိပဿနာရှုလိုက်ဒီလိုဟာမျိုးမဟုတ်ဘူးသူကတော့ပီတိဖြစ်တဲ့အခါလေးမှာရှုပြီးတော့တခဏချင်းမဲဖို့ရောက်သွားတာอืมဒါကဝိပဿနာရှုဖို့ရသမထကိုထူထောင်တယ်လို့ဓမ္မကထူထောင်တယ်လို့ဒီလိုတော့မဟုတ်ပါဘူးသူကအဲဒီဘုရားနုဒတိ တရားကုံစသည်နှလုံးသွင်းနဲ့ပီတိဖြစ်လာတဲ့အခါဝိပဿနာရှုပြီးတော့အမဲ့ဖို့ကိုပြုတ်ကနေရောက်ရောက်သွားတာရှိပါတယ်အဲဒီဒီကျေရသမဏအခြေခံပြီးတော့ဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေကတော့ဇာရအောင်အားထုတ်ရတယ်ဇာကဇာရအောင်အားထုတ်ပြီးတော့ဇာမနိုင်နေအောင်လုပ်ရတာကြီးနေအောင်လုပ်ရတယ်သာသင်ရတာလို့ပဲသာသင်ရတာသာရပိုက်ကိုကျက်လိုက် အဲ့ဒီတစ်ပိုက်ရအောင်ကြီးနေအောင်ကြည့်ရတယ်ကြည်ပြီးတော့မှကြည့်နောက်တစ်ပိုက်ကိုတခါဆက်ပြီးတော့ကြည့်ရတယ်ပထမတစ်ပိုက်ကမှမကြည်သေးပဲနဲ့နောက်တစ်ပိုက်လျှောက်ပြီးနောက်တစ်ပိုက်တွေလျှောက်ကြည့်လို့ချင်းရှိကားတွေမေ့ပြီးတော့ပြက်ကုန်တယ်ကွာအဲ့ဒါလိုပဲဇာမကြည်သေးပဲနဲ့ဝိပဿနာရှုလို့မဖြစ်ဘူးဇာနိုင်နေအောင်ရှုရတယ်ဝင်စားခြင်းတဲ့အခါဝင်စားအဲဒီခြင်းတော့ဒီဇာစိတ်ရက်ခြင်းတဲ့အခါရက်ကိုလိုလိုတခါတည်းဖြစ်နေအောင်နိုင်နေအောင်အထုပ်အဲဒီလိုနိုင်ပြီးတော့မှဇာဝင်စား ဒါကလည်းပဲပါရမီထူးတဲ့ပုဂ္ဂိုလ်တွေကတော့ဇံရတယ်ဆိုနိုင်နေတော့တာပါပဲစနာတိပုတ္တရာလိုပုဂ္ဂိုလ်တွေကတော့သူကဇံရတယ်ဆိုနိုင်နေတာထူးမနေလာရဘူးအဲပါရမီရှင်းဆက်သမထဘက်ကအလေးလာနေတဲ့ပုဂ္ဂိုလ်တွေကတော့ဇံရတယ်ဆိုအဲဒီဇံကြည်အောင်လို့ကိုယ်တခါတည်းထခါထခါဝင်စားသုံးနေရတယ်ကိုအဲလိုနိုင်နေတဲ့အခါကလာဇံဝင်စားဇံဝင်စားဆိုဇံသိဖြစ်တာပါပဲဇံအာယုနှလုံးသွင်းလိုက်ရင်ဇံသိကလေးဖြစ်သွားကိုရှုနေကြအောင်လေနှလုံးသွင်းတာနဲ့အဲဒီ ဒီကျင်နဲ့ဒီငင်တဲ့စိတ်ကလေးဖြစ်သွားတာဒါပါပဲဇန်စိတ်ကအဲဒီဇန်ကားထားတဲ့အခါဇန်ကိုရှုသွားတာကဒါကသမထယာနိကရှုနည်းတဲ့အခုရှင်သာရိပုတ္တရာရှုတာသမထယာနိကရှုနည်းပေါ့ဒီလိုဇန်သမာဘတေရအောင်အာမတုခံနဲ့ခန္ဓာ၅ပါးစပြီးတော့ယုံနာတရားတွေစပြီးရှုသွားတာကဒါက ဒါကတော့သုဒ္ဓဝိပဿနာယာနိကရှင်ကြီးခေါ်တယ်တက်တက်ဝိပဿနာယင်တက်တက်ပဲတဲ့ပဲဥစ္စာတော့သမထအကူကြီးမပါဘူးတဲ့သူကတော့သုဒ္ဓဝိပဿနာယာနသုဒ္ဓကတက်တက်ပဲဝိပဿနာယာနဝိပဿနာယင်ဝိပဿနာယင်တက်တက်နဲ့နိဗ္ဗာန်ရောက်အောင်သွားတဲ့ဤတဲ့ဒီနည်းကတော့ဘုန်းကြီးကခုဒီမှာ တရားထုတ်ကညွှန်ကြားပြသနေတာအဲဒီသုဒ္ဓဥပဒနာယာနာပဲသမထမပြီးတော့ဘူးသူကဘာဖြစ်လို့သမထမတည်တော်တယ်လို့မေးကြကြည့်သမထတည်တော်တာကသူကတဲမလွယ်ဘူးဇာရအောင်လို့ရှိဥစွာအထုတ်ရမယ်ဘယ်တော့အထုတ်ရမှန်းလည်းမသိဘူးဇာနေ3ရက်နဲ့ရပါလိမ့်မယ်9ရက်နဲ့ရပါလိမ့်မယ်မပြောနိုင်ဘူးတကယ်အထုတ်တော့ဇလနဲ့ရပါလိမ့်မယ်လည်းမပြောနိုင်ဘူးဇာက ကဲရပြမှာပြီးတဲ့သာရလို့ကျင်ဒီသာကြည်ဗလားမကြည်ဗလားဒီဟာကတော့အောင်မှာကြည်အောင်လုပ်အောင်မှာကြည်ပြီးနိုင်ပြီဆိုတော့မှဝိပဿနာတရားမှာပြီးတော့ဇာရပါပြီလို့သုံးပြပုဂ္ဂိုလ်ကတဲမလွယ်ဘူးဒီပုဂ္ဂိုလ်ဟာသမထအလောင်းနဲ့အာထုလက်သာဇာရပြီလို့ဆရာကသုံးပြပေးဘူးရအဲ့ဒါကတဲမလွယ်ဘူးတော့ကြမဟုတ်ဘဲနဲ့နေကြနေမှာလို့ပြီးတော့နိုင်နေအောင်လို့တစ်ခါလုပ်နေအောင်မယ်ဆိုတော့

ဆိုရင်တော့မသိတဲ့လူတွေပြောတာပါပဲပြောတာကတော့သိတဲ့လူကတော့မပြောပါဘူးအဲဒါဒါကသိကြတဲ့နီးမှုဘုန်းကြီးများကညွှန်ကြားနေပါတယ်သမထကနေပြီးခုနေတက်တဲ့နီးကအခုနေမှာဇာရပါပြီလို့ကိုယ်တည်းကိုဆုံးဖြတ်ပေးဖို့ရခဲရင်ပါတယ်လို့နိုင်နေပါပြီတော်တော့ပါပြီလို့ဆုံးဖြတ်ပေးဖို့ရခဲရင်ပါတယ်လို့အဲဒါကြောင့် အဲဒီဟာတွေမလိုအောင်လို့တခါတည်းဝိပဿနာကပဲယူလူရင်းကလည်းဝိပဿနာကလူရင်းပဲလို့ကောင်းတာကတော့ဇံရမယ်ဆိုရင်တော့ဇံကနေပြီးတက်တာတော့ပိုးတော့ကောင်းတယ်ဆိုအစင်တမြင့်ပါတယ်သူကပထမသားမယ်ရှိကတရားလက်ထက်ကပုဂ္ဂိုလ်လူပုဂ္ဂိုလ်များတရားအကုန်လုံးဇံရပြီးမှမဖို့တက်တော်တာတွေပဲများပါတယ်အဲဇံမရပဲနဲ့တက်တာလည်းနည်းနည်းပါးပါးတော့ရှိဝင်ရတယ်ဒီတိုင်းရှိပြီးတော့သောတာနောက်မဲ့ဖို့ရတဲ့အခါရတမဲ့ဖို့ရတဲ့အခါကျမှဇံနေ

မေးကြရှိတယ်ကတိုင်းနဲ့အာထုတ်ပြီးရသလားအတုပနဲ့ရသလားကာယကတာတိနဲ့ရသလားအာနာပါနာတိနဲ့ရသလားဇမဝိဟာရနဲ့ရသလားဒီလိုမေးကြရှိတာအဲ့ဒါကတော့ဘာနဲ့ရလို့တော့မပါဘူးသူကတိုင်းလည်းဖြစ်နိုင်တာပေါ့သူကကတိုင်းလည်းပဲသူပုဂ္ဂိုလ်သူတွေကတော့ကတိုင်းဆိုတာလည်းလွယ်လွယ်ပဲမြည်ကြီး မြေကြီးရိုးရိုးမြေကြီးကြည့်ပြီးတော့ပထဝီပထဝီနှလုံးသွင်းရင်ခဏလေးနှလုံးသွင်းတာနဲ့လည်းသူသမာဓိဇာသမာဓိရပြီးတော့ဇာဇာပြည့်ပြီးတော့သွားတယ်အဲရေရေတွေမြင်တာနဲ့လည်းအဲ့ဒါတွေနှလုံးသွင်းပြီးတော့လည်းသူကရနိုင်တာကိုပထဝီအာဘောတေဇောအဲမီးဝါရောလေးလှုပ်ရှားနေတာလေနောက်အသင်္ကတိုင်းနေဆိုတာရှိတယ်အဲနီလပိတာလောဟိတာဩဒါဒနီလဆိုတာအညိုရောညိုတဲ့ရာဝတ္ထု သိညိုညိုရှိတဲ့ရာဝတ္ထုတွေကိုစိတ်စိတ်နဲ့စိုက်ပြီးရှုတာလည်းသူကဇာရနေတာသူကသူများတဏ္ဍာငါတောင်မဟုတ်ဘူးကိုယ်တဏ္ဍာငါတောင်မှကိုယ်တဏ္ဍာငါရှိတဲ့စီသဘင်တို့မွေးညင်းတို့အဲအသားရည်တို့ဒီလိုညိုညိုလေးနှလုံးသွင်းတယ်သူကရနိုင်နေတာပဲသူကပိဒတဲ့အဝါရောင်လောဟိတအနီရောင်ဩရာတအဖြူရောင်နေရာတွေတခုနှလုံးသွင်းဒါလည်းရနိုင်တာပါပဲ။

ဤဒဘိက္ခုဘိက္ခုဆိုတော့ဒီသာသနာကဘိက္ခုတခြားကတခြားသာသနာကဘိက္ခုမဟုတ်ဘူးဒီသာသနာကဘိက္ခုလို့အဲဒီလိုအ ਨੇ ကိုယူပါတယ်သူကခုဒီနေရာတော့ကိုဒီသာသနာကသာရိပုတ္တရာကိုယူတခြားတခြားသာသနာကသာရိပုတ္တရာမယူနဲ့လို့ဒီလိုတော့ကန့်ကွက်ကြတယ်တဲတော့မလိုလာဘူးနဲ့သူရှိတော့ရှိရင်လည်းရှိမှာတခြားသာသနာလည်းသာရိပုတ္တရာသာရိပုတ္တဆိုတဲ့နာမည်ဒါပေမဲ့လို့သိတော့လိုုံတော့မဟုတ်ဘူး ဒါကြောင့်ဣဒကတာမင်ညပြောရိုးဆိုရိုးနဲ့ပဲတူပါရဲ့ဗမာစကားမှာလည်းပြောလို့ရှိတယ်ဒီမှာလေဒီမှာဘာစသည်ဖြင့်ဘာမှအတိတ်ပဲတော့မရှိဘူးဒီလိုပဲသူကဒီမှာလို့ထည့်ရသေးတာပဲသူကအဲကြောင့်ဟိုကနောက်နိုင်ငံပုဂ္ဂိုလ်တွေကဣဒကိုဗမာသူတို့ဘာသာပြန်တဲ့ခါကျလို့ရှင်ချင်းဒီမှာလို့တာမင်ညပဲပြန်လာတယ်သူကတာမင်ညပြန်လာတဲ့ခါကောင်းကောင်းပါပဲဣဒဤ၌ဤသာသနာတော်၌ပါရိပုတ္တောပါရိပုတ္တရာသည် ကာမေယီဝတ္ထုကာမကိလေသာကာမတော်မှာဝိစ္စအေဝကင်းစေ၍သာလင်ဇာနာပထမဇာနာပထမဇာနာဥပါဒမေဇာယဝုရတိနေ၏ဗာရိပုတ္တရာပထမဇာကိုရောက်ပြီးတော့နေတယ်ပထမဇာဝင်စားတယ်ပေါ့ပထမဇာရောက်နေတယ်ဆိုတာပထမဇာစိတ်ဖြစ်နေတာပထမဇာစိတ်ဖြစ်အောင်နှလုံးသွင်းတယ်လို့ပထမဇာဖြစ်နေတာပေါ့ဒါပြောတာပါပဲကတိုင်းနဲ့ဆိုရင်လည်းပဲသူကတိုင်းတစ်ခုခုနဲ့ပေါ့ ကုန်လုံးလည်းပြည့်စုံရင်ပြည့်စုံနေမှာပါပဲသာယပုဒ်ရာပြည့်စုံစရာအကြောင်းရှိပါတယ်အာနာပါနာနဲ့ဆိုရင်လည်းသတ်သက်ဝင်တယ်ပေါ့သတ်သက်ဝင်တယ်နှလုံးသွင်းပြီးတော့စိတ်ကလေးငြိမ်ပြီးတော့လည်းပထမဇာစိတ်ဖြစ်တယ်တဲ့အဲဒီပထမဇာစိတ်ဖြစ်တော့ဘယ်လိုသဘောရှိသလဲဆိုဝိစေဝကာမေဟိကာမေဟိဝုထုကာမကိလေသာကာမတော်မဝိစာအေဝကင်းစိတ်ရသာလင်ဝုထုအာယုံကာမဂုဏ်လေးစီတဲ့စိတ်မရောက်ဘူး ကိလေသာကာမစိတ်တွေလည်းမဖြစ်ဘူးတဲ့ဒီခိုက်တာမှာဒီအာယုံလေးတစ်ခုတည်းပဲနှလုံးသွင်းနေတယ်လို့ဆိုလိုပါတယ်ဒါပဲဒီဇာရတဲ့ပုဂ္ဂိုလ်ကအဲ့ဒီဇာဝင်စားနေလို့ရှိရင်ဒီပြစိတ်တွေဘာမှမဖြစ်ဘူးဒီစိတ်แท้ပဲကတိုင်းနဲ့ဆိုရင်လည်းသူကတိုင်းအာယုံလေးပဲစိတ်ထဲပေါ်နေတယ်ဘေးနာကမြင်စရာတွေရှိလို့လည်းမမြင်ဘူးကြားစရာတွေရှိလို့လည်းမကြားဘူး အလုတ်ကိုထွက်သွားတဲ့စိတ်ကူးတွေလည်းမရှိဘူး9မိနစ်လောက်ဇာစိတ်နှလုံးသွင်းနေမယ်ဆိုရင်9မိနစ်လုံးလုံးဟာတခါတည်းဒီဇာစိတ်ဒီအာယုံတွေတာယုံတွေပဲစိတ်ကလေးငြိမ်ပြီးတော့ဒီနေ10မိနစ်နာယီဝဲတနာယီနှစ်နာယီစသည်ဖြင့်နိုင်နေသလောက်ပေါ်လေသူတနေ့လုံးလည်းဒီနိုင်တယ်သူကဇာကအဲစိတ်အာယုံတွေပဲဒီပြင်အာယုံတွေဘယ်မှမပြောင်းဘူးသူကထိုင်ရည်တွေလည်းထိုင်ရည်ပဲဒီလိုပဲငြိမ်နေတာပဲ မတရားကြီးနှလုံးသွင်းမယ်ဆိုရင်မတရားကြီးပဲဒီတိုင်းပဲငြိမ့်နေတာပဲသူဟွန်းသာအာယုမှာအာယုပြုပြီးတော့ပြင့်အဲ့ဒီအချိန်မှာဝိထုကာမဝိထုကာမအာယုတွေဝိထုကာမအာယုတွေဆိုတာလူချင်းနေတဲ့ဘွယ်ကောင်းတဲ့အသင်းအာယုဝိထုတွေပေါ့လေယောက်ျားမိန်းမအသင်းအာယုဝိထုတွေအသုံးဆောင်အာယုဝိထုတွေအပ္ပအာယုဝိထုတွေအနအာယုဝိထုတွေအရသာအာယုဝိထုတွေ အဲအတွေ့အထိအာယဝုထုတွေဟိုလောကမှာလူချင်းနှိမ့်သက်တတ်မဲ့ပြီးတော့နေတဲ့ဝုထုပစ္စည်းတွေဘောသက်ရှိတဲ့မဲ့ဝုထုပစ္စည်းတွေအဲ့ဒါတွေနဲ့စပ်ပြီးတော့လည်းပဲစိတ်ကလေးဘယ်မှမသွားဘူးတဲ့ကာမေယီဝုထုကာမကိလေသာကာမအရောမဝိစ္စအေဝကင်းစိတ်ရတာလင်းအဲ့ဒါလေးကင်းနေပြီတဲ့ပဂရိစိတ်ဆိုရင်ဒီလိုကင်းနေပါဆက်တယ်သူက တခုအာယုံပြုနေပါမယ်လို့ဆိုပြီးတော့ဒီအာယုံပြုနေတဲ့တော့ဟိုကထွက်သွားပြီဆိုတော့ထွက်တော့သွားတယ်ဟိုဝိပဿနာရှုတဲ့ခါမှလည်းသွားတာပါပဲဝိပဿနာရှုတဲ့ခါလည်းဒီဟာကောင်းနေပိန်နေထိုင်နေထိရစီရင်နဲ့ဟိုမှာသွားလိုက်ကြပြီဟောသွားကြပြီဟိုကလူချင်းများပြီဟိုကလည်းသွားတွေ့ကြပြီဒီလိုလုပ်နေတာပဲသူအဲဒီစိတ်တွေလိုက်လိုက်ပြီးတော့ဖမ်းနေရတယ်ဒဲထွက်သွားတယ်ဘုဒ္ဓကာမတွေကမှလည်းသူမกินဘူးကိလေသာကာမ ကိလေသာကလိုချင်နေတဲ့ကိလေသာကာမတွေကလည်းပဲသူမကင်းဘူးသားတွေဖြစ်နေဘုဒ္ဓကာမပေါ်ရင်ကိလေသာကာမဖြစ်တာပေါ့သူတို့အတွဲပဲတစုံပဲအာယုန်နဲ့အာရမိကပဲအဲဘုဒ္ဓကာမဆိုတာကအာယုန်တွေပဲယောက်ျားမိန်းမအစသည်အာယုန်တွေပဲကိလေသာကာမဆိုတာအဲဒါလိုချင်နေတဲ့သဘောကျတဲ့စိတ်ကလေးပဲသူတို့နှစ်ခုကတတွဲတည်းပါပဲအဲဒီလိုဖြစ်နေတာပဲသူကအလွတ်နေတဲ့ပုံကိုယ်တွေဆိုတော့ပြောကြမရှိဘူး ဘုဒ္ဓကာမကိလေသာကာမတွေဟာသူနေဖြစ်နေတာပဲဒါကြတယ်သူတို့ပဲမြဲဖြစ်နေတာပဲတခါတရားလေးဘုရားတရားစိတ်ကလေးတခါတရားမှလာဒါလည်းကြာကြာနေနိုင်မှုဘုရားတရားစိတ်နဲ့ဟာတော့ကြာပြင်းစရာကောင်းတယ်ဆိုပြီးတော့ဟိုရောက်သွားကြပြီသူကအဲနေတဲ့စရာသားစရာအာယုန်နေနဲ့တခါလဲတွေးလိုက်ကြံလိုက်ရွေးနောက်ရွေးတွေစဉ်းစားလိုက်ဘာလို့မညာလို့မစဉ်းစားလိုက်အဲဒါနဲ့တခါလဲအချိန်ကြီးကုန်းနေတာမြေအိမ်လိုဖြစ်နေတာကာမဝိတုကာမကိလေသာကာမတွေအခုဇန်စိတ်ဖြစ်တဲ့အခါကာလမှာ ဒီဝတ္ထုကာမကိလေသာကာမတွေကျင်းတယ်တဲ့ဒါတွေမရှိတော့ဘူးတဲ့ဒါကဇာတိကလေးမှသာမဟုတ်ဘူးဇာတိရဲ့ရှင်းဖို့တွေကကမ္မထာအာယုန်ဒီနှလုံးသွင်းလိုက်တဲ့ကသူကျင်းသွားတာလို့လားနိုင်နေလို့ကျင်းတခါလေးကျင်းသွားဒါမှမဟုတ်ကာမေဤဝတ္ထုကာမကိလေသာကာမအာရောမှာဝိသဧဝကိစေဝေသာလင်အကုသလေတေမေအကုသိုလ်တရားတော်မှာဝိသဧဝကိစေဝေသာလင်အဲကိလေသာကာမဝတ္ထုကာမမှာကျွင်းတဲ့အကုသိုလ်တွေလည်းမဖြစ်ပါဘူးတဲ့ဒီပြင်ဒေါသတို့ မာနတို့စာဒီပေါ်လေးဒီဥစ္စာတွေအဲ့ဒါတွေလည်းမဖြစ်ဘူးတဲ့ဘာမှအကုသိုလ်စိတ်တွေလည်းမဖြစ်ဘူးတဲ့ဒီချိန်မှာဝိဇ္ဇာကဝိဇ္ဇာအကုသလေတံပဝိတကံကြံစည်ခြင်းလည်းရှိတော်သဝိဇာရံစဉ်းစားသင်ခြင်းခြင်းလည်းရှိတော်ဇာစိတ်ကလေးကသူအာယုံပေါ်ကြံစည်ရတာတွေရှိတယ်တဲ့ပေါ်လာတဲ့အာယုံလေးစဉ်းစားသင်ခြင်းတဲ့သဘောလေးလည်းပါတယ်တဲ့ဒီထဲမှာ ပါဝိတကံကြံစီခြင်းလည်းရှိသောပါဝိသရံစဉ်းစားစဉ်းဉင်လည်းရှိသောဝေကဇံနိဝရဏကိစေခြင်းကြောင့်ဖြစ်သောပိတိဒုက္ခံပိတိဒုက္ခလည်းရှိသောဝါနှစ်သိအာရမှုဝါတာမှုစိတ်ချမ်းသာမှုလည်းရှိသောဒီသံစိတ်ကလေးကအဲ နိဝရဏတွေကင်းလို့တဲ့နိဝရဏတွေကင်းနေလို့ဝမ်းမြဝမ်းသာတဲ့သဘောနှစ်သိမ့်အားရတဲ့သဘောရှိနေပါတယ်တဲ့ဝမ်းမြောက်တဲ့သဘောရှိနေပါတယ်သိချမ်းသာတဲ့သဘောသိကျွမ်းလာတဲ့သဘောဝမ်းသာတဲ့သဘောလည်းရှိတယ်တဲ့ဒါနာကောင်းနေတယ်အကောင်းတော့အကောင်းနေပဲကွာအခု ပဂရိပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်တော့နိဝရဏတွေကမကင်းမဲ့ဟာကိုနိဝရဏတွေမကင်းတော့အဲ့ဒီပိဋိဒုက္ခတွေမဖြစ်ဘူးသူကာမိသနာနဲ့ကာမအယုန်တွေစီကိုသွားလိုက်တရားအထုံနေတဲ့တရားနှလုံးသွင်းနေတဲ့ဆိုရင်လည်းလို့သမာဓိအညာအားတွေကမကောင်းသေးတော့နိဝရဏတွေကဝင်နေတာကိုအချက်သမားတွေပေါ်တယ်သူတို့ကဒါလည်းဝင်လာလိုက်ဒီကနှလုံးသွင်းနေလို့တော်တော်လေး နည်းနည်းလေးနေရာကြမယ်လို့ခါယူတယ်ဟိုကကာမအာယုန်စီသွားတယ်ဒီဝရဏဝင်သွားပြည့်သွားကြပြီ။ဇာဘာရစိတ်ပြည့်စရာဝင်လာကြပြီ။ဒီနာမေရတဲ့စိတ်တိုင်းတိုင်းမှုဥဒိစ္စကုကုစတဲ့စိတ်ကြမယ်မှုစိတ်ပူပါမှုဝိသိကိစ္စတဲ့ရှင်းမဖြစ်ပါမလားဟုတ်မဟုတ်ပါမလားယုံမှမှုအဲနိဝရဏတွေအဝိဇ္ဇာလည်းရှိတယ်။အဲဒီနိဝရဏတွေဝင်ဝင်ပြီးတော့လာခြင်းကြောင့်တရားကအချိန်မမရပဲအချိန်မရတော့ဘူး ကိုတရားနဲ့ကိုပီတိနှစ်သိမ့်အားရမှုဝမ်းမြောက်မှုပဲဖြစ်လိမ့်တော့တရားဒုက္ခသာပုဂ္ဂိုလ်ရမဖြစ်ဘူးသူကအဲသိတဲ့ချမ်းသာပြီးတော့နေမှုရှင်လန်းပြီးတော့နေမှုဒါလည်းပဲဖြစ်လိမ့်မှာတော့သူတရားအသားမှမတက်နိုင်ပဲအခုဇံရောက်နေတဲ့အခါကျတော့ဒီစာစိတ်ကအားကောင်းအားကောင်းနေတော့និဝရဏတွေအကင်းနေတယ်និဝရဏတွေမရှိတော့ဘူး

ထမံဇာနံပထမရှိဥစွာသောဇာနံဇံကိုဥပဒံပေစာကာရောက်၍ဝါပြည့်စုံစေ၍ဝိရတ္တိနေပထမဇာနောက်ဒုတိယတတိယတွေလာမှာမို့ပထမရှိဥစွာရောက်တာပထမအဆင့်ပဲတဲ့ဒီဇံကတော့ဇံဆိုတာပါလဲဇံဆိုတာ ကပ်ပြီးတော့ရှုတတ်တယ်တဲ့အာယုံကိုစူးစူးဆိုင်ဆိုင်တခါတယ်အာယုံနဲ့စိတ်နဲ့တခါတယ်တကူတဲ့တစ်ပေါင်းနဲ့လို့ပြီးပြီးကပ်ပြီးရှုတတ်လို့ဇံလို့ခေါ်တယ်စူးဆိုင်တမှုကပ်၍ရှုဇံဟုခေါ်သည်တဲ့သူကဇံဆိုတာကပဲပါဠိလိုပါဠိလိုကဇာနာဇာနာဓာတ်ပစ္စည်းနဲ့ခွဲသားလိုက်ရင်ဈေးဆွဲတာကလာတယ်ဇာမင်ဆွဲနဲ့ဈေးဓာတ်ကဘုရားနဲ့ဈေးတဲ့ ဈေးကသိမ့်တာရံသိမ့်တာရံကြာစီခြင်းဆိုပေမဲ့လည်းအကျူခြင်းပါပဲအဲဒါဇာယတိတိဇာနာဇာယတိအာယုံကိုကပ်၍ရှုတတ်ဤတိထောကြောင့်ဇာနာဇာနီလာသူစိုက်သမှုကပ်၍ရှုဇာမှုခေါ်သည်သူစိုက်စိုက်ဟာတဲ့အာယုံကပ်ပြီးတော့ရှုတာဇာလို့ခေါ်တယ်သာမဲလေးဒီဇာကလည်းပဲနှမျိုးရှိတယ်သူကအာရမဏုပနိဇံလက္ခဏုပနိဇံနဲ့

စူးစိုက်သမှုကာယွေရှုဆိုစူးစိုက်သမှုစူးစိုက်သမှုကာယွေရှုကာယွေရှုဇံဟုခေါ်သည်ဇံဟုခေါ်သည်စူးစိုက်သမှုစူးစိုက်သမှုကာယွေရှုကာယွေရှုဇံဟုခေါ်သည်ဇံဟုခေါ်သည်စူးစိုက်သမှုစူးစိုက်သမှုကာယွေရှုကာယွေရှုဇံဟုခေါ်သည်ဇံဟုခေါ်သည် သာယကုအာယေတုဇာဟုခောသုသာယကုအာယေတုဇာဟုခောသုသာယကုအာယေတုဇာဟုခောအဲသံသရာကပဲကွာသံသရာသံသရာကျိုးကကောင်းကင်ပြန်နေအောင်မိတာကောင်းကင်ပြန်တာလည်းရှိပါတယ်မပြန်တာလည်းရှိတယ်ခုကမပြန်သေးဘူးကတော့တွေ့ုံပဲရှိသေးတယ်ကောင်းကင်ပြန်တာကအဘိညာဉ်ခေါ်တယ်ကွာဇံကနေပြီးတော့ ဇာနေခုခုပြောမဲ့ဇာနေ7ပါးရှိတယ်အဲဒီဇာနေ7ပါးကိုနိုင်နေနေတဲ့ခါကာလကြတော့သူကဟိုနှလုံးသွင်းနဲ့နှလုံးသွင်းနဲ့ဖြစ်တယ်သိညူတာသိညူတာသူကဖြစ်တဘောဖန်ပြန်အိတိဝိဒပညာရတယ်ဘိုလ်လိုရှိတဲ့အတိုင်းဇာဝင်စားပြီးကွာသိညူလိုက်လို့ရှိရင်အမြေကြီးလည်းရေပြောင်းသူနှလုံးသွင်းရေဖြစ်တာမြေကြီးတဲ့ပဲအဟင်းဟာလာဟင်းနဲ့မြေကြီးအောင်နှလုံးသွင်းလည်းသူဖြစ်တာပဲ နေတော့ကိုမြေကြီးကိုခေါင်းကြီးပေါ်ကြီးလုပ်ပြီးတော့နှလုံးသွင်းလိုက်ပြီးတော့လေကားနဲ့ပါနဲ့နှလုံးသွင်းပြီးအဲ့ဒီထဲမှာကိုယ်ဆင်းသွားလို့ရှိရင်ဒီကပုဂ္ဂိုလ်ရဲ့မြေကြီးပေါ်သူကမြေကြီးရဲ့မြေချိုးသွားတယ်ဆိုတာပေါ့မြေကြီးရဲ့ဝင်သွားတယ်လို့ခေါ်တယ်ဒီလိုထင်ရတယ်သူ့တော့သူ့ဟာနဲ့သူ့ဟိုမှာဒါလေလေကားနဲ့ပါနဲ့လှုပ်ထားလို့ရှိရင်ချင်းလမ်းကြီးနဲ့သူ့ကျေကျေပြန့်ပြန့်ကြီးနေမှာပေါ့သူကသူ့တော့သွားလို့ဖြစ်တယ်ဒီကပုဂ္ဂိုလ်တွေကမြေကြီးမြေကြီးပဲသူကဆန်းသားတယ်သူကမျက်လက်နဲ့လည်းတွေ့ရသူက ဒါကြောင့်ဒီဥစ္စာတွေတဲမလို့ရဘူးလို့ဘုရားပြညတ်တယ်ပြည့်လည်းနဲ့တူတယ်တဲ့မျက်လှည့်လို့အောင်းမိနေတယ်လို့ကောင်းငင်မှာလည်းပဲသူများတော့ကောင်းငင်ပဲသူကကောင်းငင်မှာသူကလေကားကြီးလုပ်ပြီးဖန်ဆင်းလိုက်ရင်အဲဒီလေကားနဲ့သူကတက်သွားလို့ရှိရင်အဲသူကတော့လေကားနဲ့တက်သွားတာဘေးကပုဂ္ဂိုလ်ကလေကားနဲ့မြင်ရဘူးကောင်းငင်ကောင်းငင်ပဲပြင်းနေအဲကောင်းငင်ပြန်သွားတယ်ကောင်းငင်ပြန်တာကလည်းပဲဟိုတမိုင်လောက်မှမှဟာ တမိုင်းလောက်ဆိုတော့နည်းများလုံးအကြည့်တာပေါ့လေသူကအဲတစ်ဖာလုံးလောက်ဆိုပါတော့တစ်ဖာလုံးလောက်ခြေတလားသာတစ်ဖာလုံးလောက်ခြေတလားသာလုပ်ပြီးသွားလို့ရှိရင်ခြေတလားလမ်းလိုက်တာနဲ့တစ်ဖာလုံးလောက်ရောက်သွားမှာဟိုမှာညင်းတက်သွားမှာပြီးတော့ကောင်းကင်ပြန်သွားတယ်လို့ဘေးကသင်ရတာပေါ့သူတော့ခြေတလားညင်းသွားတာဘလုံးမမဟုတ်ရင်လည်းပဲလေမိမိကိုယ်ကိုတခါလဲဝါခွန်းများလို့ပေါ်ပါအောင်လို့နှလုံးသွင်းလိုက်တော့မိမိကိုယ်ကဝါခွန်းလေးလို့ပေါ့ပေါ်လေးဖြစ်သွားအခု လောကဆရာတွေရဲ့ယူနေဆိုရင်မြေကြီးကဆွဲအားတွေကမဆွဲနိုင်ဘူးပေါ့လေသူအတိတ်ကသူဇာဇာပင်ကြီးရဲ့အဆွမ်းနဲ့သူမဆွဲနိုင်တော့ဘူးသူကပေါ့သွားအဲဒီလိုပေါ့နေတဲ့ခါမှတခါလဲလေးလေးတွေကိုလို့ရှိရပဲကိုလေးတွေတခါလဲဟိုအခုရေများတဲ့ပိုက်နဲ့ပန်းတယ်လို့ခါလဲလေးနဲ့တခါလဲလေချောင်းကြီးတခါလဲဖာဆင်းလိုက်တယ်လေချောင်းကြီးကိုလို့ရှိရပဲအပေါ်ပြင်းတယ်အပေါ်ပေးခြင်းလည်းပြီးပေါ့အဲဒါလို့ရှိရပဲလေချောင်းကြီးကဟိုးဟိုးသွားတော့

။သာမညဇာနေလည်းရှိသေးတယ်။သာမညဇာနေကတော့အခုရိုးရိုးရိုးရိုးစိတ်တွေမှလည်းပဲဝိတက်တဝိစာရတော့သူတို့ဇာနေခေါ်တာပါပဲ။ဒါတွေကဒါတွေကတော့သိအသုံးမကြဘူးသူကတော့။အခုကတော့အသုံးကြတယ်ဇာ။သူဆိုင်သမုကရွေးရှုဇံဟုခေါ်သည်။ဟောသူဇံအာယုံကတိုင်းရှင်လည်းကတိုင်းအာယုံပေါ့။အာနာပါနာထောတဲ့ဝင်တဲ့ရှင်လည်းထောတဲ့ဝင်တဲ့အာယုံပေါ့။အဲဒီ ဇာနဲ့ဆိုင်တဲ့အာယုန်နမိတ်တွေရှိတယ်အဲဒီအာယုန်နမိတ်တစ်ခုခုကိုစူးစိုက်ပြီးတော့ကျุနေခြင်းတဲ့ခါလဲစိတ်နဲ့အာယုန်နဲ့ဟာတခါလဲကပြီးတော့တပူးတဲ့တပေါင်းနဲ့ဖြစ်ပြီးငြိမ်းပြီးတော့နေတဲ့စိတ်ကလေးကိုသာဇန်ခေါ်တာပါပဲဇန်စူးစိုက်တဲ့မူကရဲ့ရှိဇန်ကိုခေါ်တယ်အဲဒီဇန်ကို ဝင်စားပြီးတော့နေတယ်တဲ့ပထမဇာနာရှင်းဥစွာသောဇာနဲ့လားအဲ့ဒီဇာကဘာတွေပါတယ်ဆိုတော့ဝိတက်ဉာဏ်စီမူလည်းပါတယ်ဝိစာရစဉ်းစားဆင်ခြင်မူလည်းပါတယ်နောက်ပီတိတဲ့ဟောပီတိဒုက္ခလည်းပါပီတိလည်းနှစ်သိမ့်ဝမ်းနှစ်သိမ့်အာရမှုဝမ်းမြောက်မှုလည်းပါတယ်ဒုက္ခတဲ့စိတ်ချမ်းသာမှုစိတ်ကြည်လမှုလည်းပါတယ်နောက်ပြီးတော့ စိတ်ပြည်ချင်းချင်းပဲမှုဇာရှုတာကစိတ်ပြည်ချင်းချင်းပဲမှုသမာဓိပေါ့လေသမာဓိလည်းပါတယ်အဲ့ဒီတရားတွေပေါ့ဝိတေဝိသရာပိတိဒုက္ခဧကဂတဒီ၅ပါးကိုဒီ၅ပါးအပေါင်းကိုပဲဇာခေါ်တာပဲဆိုတော့ဇာဆိုတရားမဟုတ်ဘူးကဲကဲဒါလေးသို့ဥမဆင်ပါဘူးဘုသူရမရှိတဲ့ပုဂ္ဂိုလ်တွေဟောသာသနာတဲ့ပုဂ္ဂိုလ်တွေမှာလည်းလွယ်လွယ်လေးပဲဒါဘာမှမခက်ဘူး သရုပ်အနေအချင်းထုတ်ပြမယ်ဆိုမဆက်ဘူးသဘောတော့နည်းနည်းခဲ့တယ်သဘောကတော့ဒါလေးဖြစ်နေပုံကလည်းတဲမလို့ဝိတေဝိတေဝိဇာရာဝိဇာရာတိတိဒုက္ခဧကဂတာဧကဂတာဒီတရား၅ပါးအပေါင်းကိုတရား၅ပါးအပေါင်းကိုပထမဇံဟုခေါ်သည်ပထမဇံဟုခေါ်သည် ဝိတေဝိသာရာဝိတေဝိသာပိတိဒုက္ခပိတိဒုက္ခဧကကတာဧကကတာဒီတရား၅ပါးအပေါင်းကိုတရား၅ပါးအပေါင်းကိုသမဇာဟုခေါ်သည်သမဇာဟုခေါ်သည်ဝိတေဝိသာရာဝိတေဝိသာရာပိတိဒုက္ခပိတိဒုက္ခဧကကတာဧကကတာဒီတရား၅ပါးအပေါင်းကိုတရား၅ပါးအပေါင်းကိုသမဇာဟုခေါ်သည်သမဇာဟုခေါ်သည် မယ်ပထမဆုံးသာသာပဲဟုတ်လားဝိတ္တဝိသရာဒီကဲကလာဆရာသမားပေါင်းကိုပထမဆုံးကိုဝိတ္တဝိသရာဒီဒီသုခဒီကဲကလာဒီတရားသမားပေါင်းကိုဝိတ္တဝိသရာ ọrụ a ụna i woii r လဲနေရမှာလဲဟာဘိန်းရှိတယ်ဝင်ရိုးရှိတယ်သဘောရှိတယ်အဲတော့ကိုဟာခေါ်မလဲရှိဟိုတင်းကြီးကလဲတာလို့ဘာလို့ခေါ်မှာပေါ့လဲလဲတာရှိတယ်အဲ့ဒါတွေအကုန်လုံးတတ်ဆင်ထားတဲ့ကလဲလို့ခေါ်တယ်တခုချင်းတခုချင်းထုတ်ကြည့်လို့ရှိရင်တော့ဒါလဲမဟုတ်ဘူး ဘိန်းတကူတည်းလည်းပဲလဲမခေါ်ဘူးဝင်ရိုးတကူတည်းလည်းလဲမခေါ်ဘူးသဘောတကူတည်းလည်းလဲမခေါ်ဘူးလဲတန်တကူတည်းလည်းမခေါ်ဘူးအဲဒီစိတ်ပိုင်းတစ်ခုခုထုတ်ကြည့်လို့တော့လဲမခေါ်ဘူးနှစ်ခုလည်းမခေါ်သေးဘူးသုံးခုလည်းမခေါ်သေးဘူးအကုန်လုံးပေါင်းစထားလိုက်တဲ့နေ့ဒါကြတော့ပေါင်းစထားပေမဲ့လို့ပုံထားလို့တော့လဲမခေါ်ဘူးသူကသူအချိုးကြလောက်ထားမှသူညာနဲ့သူတတ်ဆင်ထားမှဒါမှလဲခေါ်တယ်အဲဒါလိုပဲခုဒီတရား၅ပါးတစ်ခုချင်းတစ်ခုချင်းတော့ဇာရဲ့အင်္ဂါအစိတ်ပိုင်းလေးတွေပဲ ပထမဇာရဲ့အင်္ဂါအစိတ်ပိုင်းလေး၅ခုရှိတယ်ဇာဇာအင်္ဂါဆိုင်းအင်္ဂါ၅ပါးတဲ့အဲ့ဒီ၅ပါးလုံးအကုန်လုံးအပေါင်းအစုကိုသူကဇာခေါ်တာကိုဒီ၅ပါးသောတရားဇာဆိုလဲတာပဲလဲဆိုတာလဲအစိတ်ပိုင်းလေးတွေတခုချင်းသာသူကလဲလို့မခေါ်တာကိုနောက်ပေါင်းလိုက်တဲ့ခါကျတော့လဲဆိုတာလဲသူတို့ပဲသူတို့မှတခြားတစ်ပါးမဟုတ်ဘူးဒါလိုပါပဲသူကသူဆိုင်သမှုကာယေရှုဇံဟုခေါ်သည်ဆိုပထမဇာဆိုတာပါလဲဆိုရင် ဝိတဝိသရာပိတုခဧကဂတာသံဃာ၅ပါးအပေါင်းကိုဓမ္မဇံကိုခေါ်သည်တဲ့ဒီတရား၅ပါးအပေါင်းသံဃာ၅ပါးအပေါင်းအဲဒီအင်္ဂါ၅ပါးပြည့်စုံတဲ့ပထမဇံကိုစင်္သာရိပုတ္တရာဟာဝင်စားတယ်တဲ့ဒီသံစိတ်ကလေးဖြစ်တယ်ကတိုင်းနဲ့ဆိုရင်လည်းသူကတိုင်းအာယုံလေးနှလုံးသွင်းလိုက်တော့အဲဒီနှလုံးသွင်းတဲ့စိတ်ကလေးပါပဲသူသူဆန်းဆန်းမဟုတ်ပါဘူးသာဆိုအလုံးခဲကြီးမဟုတ်ပါဘူး အခုနှလုံးသွင်းတဲ့စိတ်မျိုးပါပဲဥမာထွက်တဲ့ဝင်တဲ့နှလုံးသွင်းမယ်ဆိုရင်ချင်းလည်းထွက်တဲ့ဝင်တဲ့ကိုသိနေစေလိုက်တော့အဲဒီထွက်တဲ့ဝင်တဲ့စီကိုသိကလေးပြီးနေတာပါပဲသို့တော်လည်းရိုးထွက်တဲ့ဝင်တဲ့မဟုတ်ဘူးကျတော့ပြီးပါပါသမီးနဲ့သူကပဂတိထွက်တဲ့ဝင်တဲ့ရဲ့အလားတူဖြစ်တဲ့သူအယောင်ဆင်းတဲ့တကွနမိတ်ကိုအာရုံပြုတာဟွန်းရောင်ဆင်းတဲ့တကွအဲ့ဒီနမိတ်ကိုအာရုံပြုပြီးတော့စိတ်ကလေးတီးနေငြိမ့်နေအဲ့ဒါပါပဲအဲ့ဒီစိတ်ကလေးမှာဝိတက် ဒီအာယုံလေးပေါ်အောင်လို့ကြံစီပြရတဲ့ဝိတ္တလည်းပါတယ်အာယုံလေးကိုသုံးသဆင်းရင်းနေတဲ့သဘောလေးလည်းပါတယ်ဒီထဲမှာမနာသင်ခွေတဲ့တရားလေးတွေပါပြီးတော့သူ့အာယုံလေးနဲ့သူကျင်နာအားရပြီးတော့ဝမ်းမြောက်ဝမ်းသာနေတဲ့သဘောလေးလည်းပါတယ်ပြီးတော့စိတ်ချမ်းသာနေတဲ့သဘောလေးလည်းပါတယ်သူ့စိတ်ကြီးကြီးပြီးတော့နေတဲ့သမာဓိသဘောလေးလည်းပါတယ်ဒီ၅ခုတဲ့အဲဒါ၅ခုကတပေါင်းနဲ့ဖြစ်နေဒါရင်မကပါဘူးသိတဲ့တရားတွေလည်းအများကြီးပါပါသေးတယ်အဲအများကြီးမှ ဇန်စိတ်မှာအဘိဓမ္မာနည်းနဲ့တွဲလို့ရှိရင်အဘိဓမ္မာဆိုလဲနောက်ဘိဓမ္မာတွေပေါ့လေဘုရားဟောတဲ့ဘိဓမ္မာမှာတော့လည်းမဆုံးတော့ဘူးနောက်ဘိဓမ္မာတွေကပိုးဆုံးတယ်လို့တကယ်လားဆရာတွေကြီးတော့ကိုပုဂ္ဂဟာတွေရောထည့်ပြီးတော့ကြီးသွားတယ်သူကပိုးဆုံးတယ်အဘိဓမ္မာသက်သက်ဆိုရင်လည်းဘယ်တော့မဆုံးတော့ဘူးအဲ့ဒါဇန်စိတ်မှာအများဆုံးစိတ်နဲ့ရှင်တဲ့တရားပေါ်စေတသိက်တွေလို့ခေါ်တယ်စိတ်နဲ့ရှင်တဲ့တရားတွေ 35ပါးရှိတယ်35ပါးအဲဒီ35ပါးထဲမှာကရုဏာတို့မုရိဒာတို့ဆိုတာပါတယ်အဲဒီကရုဏာမုရိဒာကတော့သူကတော့ဇာနိုင်ဇာနိုင်မှမရှင်းပါဘူးကရုဏာဇာတတ္တဝါတွေတနာပြီးနှလုံးသွင်းတဲ့အခါမှာကရုဏာဇာဖြစ်တယ်ဒီခါမှာကရုဏာပါတယ်34ပေါ်တယ်မုရိဒာမပါဘူး တတ္တဝါတွေကြီးပွားချမ်းသာနေတဲ့တတ္တဝါတွေအာရုံပြုပြီးတော့အဲကြီးပွားနေကြီးပွားပါစေလို့နှလုံးသွင်းချမ်းသာနေချမ်းသာပါစေနှလုံးသွင်းတဲ့သာမှာဆိုရင်မုရိဒာပါတယ်ကရုဏာပါသူလည်း34ပဲအဲ့ဒါ34ပဲကရုဏာမုရိဒာ34ပဲ35တပြိုင်တည်းကတော့မရှင်းနိုင်ဘူး ဒီပြင်ဇာနေကတော့ခုနကပြောတဲ့ကတိုင်းဇာန်တို့အာနာပါနာထောတဲ့ဝင်တဲ့နှလုံးသွင်းတဲ့ဇာန်တို့ကြတော့အဲ35ထဲမှာနှစ်ခုနှုတ်33ပဲရှိပါတယ်အဲ33ပါးသောတရားတွေရှိတယ်အဲဒီတရားတွေဝိပဿနာရှုရမှာဟုတ်ကဝိပဿနာရှုရတယ်ဒီတရားတွေအနုပဒကိုသူကပုတ်တိုင်းပုတ်တိုင်းရှုရမှာအဲဒီရှုပုံပေါ်တင်မှာဒီတော့ကဘယ်လောက်ထုတ်ပြထားသလဲဆိုတော့အလုံး16ပါးပဲထုတ်တာတယ်သူက33ပါးတော့မစုံပါဘူးဒီသုံးပါး

တရားသာဓမ္မာဝိရိဒာဥပေဇန္တိတရားသာဓမ္မာဝိရိဒာဥပါထန္တိတရားသာဓမ္မာဝိရိဒာဘာထံကိစ္စတိပထမေဇာနေပထမဇာနာယိရေသာဓမ္မာအကျင့်တရားတို့သည်လျှင်ဥပေဇန္တိဖြစ်ပေါ်ကုန်၏ အဲဒီပထမဇာဖြစ်တဲ့အခါပထမဇာနာဥပဒံပိဇာဝဲတယ်ပထမဇာဝင်စားပြီးတော့နေတယ်အဲဒီပထမဇာလေးဖြစ်တဲ့အခါကာလမှာအဲဒီဇာနဲ့ပါဝင်တဲ့တရားတွေရှိတယ်တဲ့ဇာစိတ်ကလေးရှိတယ်အခုဟုတ်လားအခုဒီတခုကိုနှလုံးသွင်းလိုက်လို့ရှိရင်အဲ့ဒီစိတ်ထဲပါလာရှိတာပေါ့ဒီခုကျွေုံပြနှလုံးသွင်းလိုက်ဒီထဲမှာလည်းပါတယ်လို့ဝိတက်ဝိသရဟုတ်လားကျွေုံပြအာယုံစီကိုစိတ်ရောက်တော့လို့ပို့ရတာလေဝိတက်ပဲ

အဲ့ဒါတွေကိုအခုထုတ်ပြထားတယ်ရှင်သာရိပုတ္တရာကဒီဇာစိတ်ဝင်စားတော့ဇာထဲမှာပါဝင်တဲ့တရားတွေရေးစားတာမှာအကျင့်တရားတွေ16မျိုးအမိအားဖြင့်16မျိုးရှိတယ်တရားကိုအားဖြင့်15ပါးပဲရှိပါတယ်အဲ့ဒီတရားတွေဝိတေကောသဝိတေ၎င်းဝိသာရောသဝိသာရာ၎င်းဝိတေကောသ ဝိတေကောသအာယုံကိုကြာစင်းလက္ခဏာရှိသောဝိတေ၎င်းဝိစာရောသအာယုံကိုသုံးသဆင်းရဲလက္ခဏာရှိသောဝိစာရ၎င်းပိဋိသအာယုံကိုနှစ်သိနှစ်သိအာရခြင်းလက္ခဏာရှိသောပိဋိ၎င်းဒုက္ခင်းသသမ်းပါခြင်းလက္ခဏာရှိသောဒုက္ခ၎င်းဒိဋ္ဌိကကတာသစိတ်တည်ကြည်ခြင်းလက္ခဏာရှိသောဧကကတာ၎င်းဒီက၅ပါးကိုသာသယင်္ဂ၅ပါးခုနဝိတေဝိသဒုက္ခဧကရသယင်္ဂ၅ပါးကိုရှင်းပြထုတ်ပြ ဒါလည်းမကသေးဘူးတဲ့ဖတ်သောအာယုံကိုတွေ့ထိသောဖတ်တာ၎င်းဝေဒနာအာယုံကိုခံစားသောဝေဒနာ၎င်းဝေဒနာကတော့ခုနပြောတဲ့ဒုက္ခနဲ့အတူတူပဲမြတ်စွာဘုရားဒေသနာမှာသူ့အစဉ်ရောက်လို့ရှိရင်ထပ်ပြီးတော့လည်းဟောတာပဲဒီတရားတစ်ခုအပြစ်မဟုတ်ဘူးခုနကဒုက္ခကတော့ဇာယင်္ဂအနေနဲ့ထုတ်လိုက်တာ၅ခုအခုကဖတ်တာကနေထုတ်လာတော့ဖတ်တာပြင်စမကတရားခေါ်တယ်ဖတ်တာကောင်းဆောင်ပြီးတော့ ထုတ်ပြတဲ့တရား၅ခုအဲဒီ၅ခုသူ့အစဉ်တိုင်းထုတ်ပြတာပဲသူကမလျှော့ဘူးခုနကပါပြီးသားပဲဝေဒနာဆိုတော့ဒီဝေဒနာဒုက္ခပါပဲဒီမှာဖတ်သောအာယုံကိုတွေ့ထိသောဖတ်တာ၎င်းဝေဒနာအာယုံကိုခံစားသောအာယုံဤရတာကိုခံစားသောဝေဒနာ၎င်းပညာအာယုံကိုမှတ်သားသောပညာ၎င်းဝေဒနာအာယုံ၌စိတ်သောသောစေတနာ၎င်းစိတ်ဓာအာယုံကိုပြီးသောစိတ်၎င်း ဟောဒီ၅ပါးသောတရားဖသဝေဒနာပညာစိတ်တဲ့ဖသရဲ့ဝေဒနာရဲ့ပညာရဲ့စိတ်ဇာပထမဇာစိတ်ဖြစ်တယ်ဆိုတဲ့အခါကာလမှာသူဇာအာယုံလေးစိတ်ထဲမှာထင်းထင်းပေါ်ပေါ်တွေ့ရအောင်ပါကိုမတွေ့ရင်ပဲဖြစ်လိမ့်တော့အာယုံပြုလို့အခုရွှေတော်ဘုရားနှလုံးသွင်းတယ်ဆိုတော့ဘုရားအာယုံပေါ်မှပဲမပေါ်လို့ရှိရင်ဘုရားစီမရောက်ဖဲနဲ့တလွဲရောက်နေမှာငုံစားအာယုံပေါ်ရတယ်အာယုံလေးပေါ်ပြီးတော့ရောက်နေတာ ကိုမိတ်ဆွေတရားကိုနှလုံးသွင်းလိုက်ရင်အဲ့ဒီမိတ်ဆွေအာရုံပေါ်လာကိုလုံးနေကြကဲနေကြနေရာလေးသွားနှလုံးသွင်းကြည့်သားမှလားနာပေါ်လာပေါ့ဒီဥစ္စာတော့ဖတ်တာသိပေါ်တယ်ကွာအဲ့လိုသိတဲ့အာယုံလေးပေါ်လာသိတဲ့အာယုံနဲ့တိုက်ခိုက်သွားတယ်လို့ပဲတခါတည်းတင်းတင်းလင်းလင်းပေါ်နေဖတ်တာသူလည်းပါတယ်အဲ့ဒီအာယုံလေးခံစားတဲ့သဘောဝေဒနာလည်းပါတယ်ဒါကတော့တာမညဥပိ္ပခဝေဒနာကအခုလိုရှင်ဘုံပြအာရုံပြုလိုက်တယ်ဆိုတာမျိုးကတော့သိမပေါ်ဘူးဥပိ္ပခါတော့ပြည့်နေတာ ဝန်သာစရာနှလုံးသွင်းလိုက်ရင်တော့အဲ့ဒါတော့ပေါ်ပြီအဲဝန်သာစရာကြည့်ကြောက်ပြီးတော့ကြီးပွားမဲ့ရေးတွေပါလေကြောက်ပြီးတော့ကိုဖြစ်ချင်တဲ့ဟာတွေအဲဒါလေးတွေဆိုရင်တော့သိဝန်သာစရာကောင်းတာပဲလို့ကတော့ဒါတော့ပေါ်သွားပြီဒုက္ခကပေါ်သွားပြီသိကျစရာဆိုရင်လည်းသိပေါ်ပါလေသိကျစရာသွားနှလုံးသွင်းလို့ရှိရင်ဖြင့်ဒီနောက်ရေးတွေနောက်ကြပါဖြစ်အောင်မလဲဘယ်လိုလဲပါလဲဆိုတာကြားလိုက်ရရင်ငွေလေးကလည်းသိမှချမ်းသာတယ်ဒါတွေဒုက္ခတွေဖြစ်ဝေဒနာတွေပေါ်လာတာခံစားမှုတွေอืม သာသဝေဒနာကင်ညာတဲ့မှတ်သားမှုအာယုန်လေးတစ်ခုရလာလို့ချင်းမှတ်တယ်သူကဟိုသင်းလိုပဲမှတ်ပုံတင်တဲ့ဇေယျလိုပဲသူကလိုက်ပြီးတော့မှတ်နေတာပဲမြင်ရတာလည်းသူမှတ်တာပဲကြားရတာလည်းမှတ်တာပဲနောက်တစ်ခါတွေ့လို့ချင်းဟာဟိုတုန်းကတွေ့တဲ့လူပဲဟာဘယ်သူပဲဘယ်ဝါပဲသူကမှတ်မိတယ်ပညာကဒီလိုမှတ်နေတာပဲအကုန်လုံးသို့တော့ပညာနဲ့ညံ့တဲ့ပုဂ္ဂိုလ်တည်းမမှတ်မိဘူးပညာကောင်းတဲ့ပုဂ္ဂိုလ်တွေကသိမှတ်မိတယ်သာသဝေဒနာပညာစေရနာတဲ့စစ်ဆောင်မှုလေး သူကလည်းပဲအာယုံမှာအဲ့ဒီစိတ်မျိုးဖြစ်အောင်လို့ဟာသူကတိုက်တွန်းပေးတဲ့သဘောတဲ့ခေါင်းဆောင်ပေးတဲ့သဘောစေတနာလေးရတယ်ပါတယ်စေတနာမပါလို့ရှိရင်ပြုအခုလက်တွေပါတွေကိုယ်လိုက်ဆားလိုက်ထိုင်လိုက်ထားလိုက်ဒီလိုလုပ်တဲ့နေရာတွေမှာစေတနာကအနတ်တင်ကြတယ်ကိုယ်လိုက်ဆားလိုက်ထိုင်လိုက်ထားလိုက်ပြောနေတယ်လို့ပဲတခါတည်းဟိုဟာလုပ်လိုက်ဒီဟာလုပ်လိုက်ပြောနေတယ်လို့လည်းစေတနာလေးဘာသာဝေဒနာပညာစေတနာစိတ်စိတ်ဆိုတာကတော့ဘုပမာအလုံးသားလည်းနေကြပါတယ်စိတ်လည်းပါတယ်တဲ့ဇာစိတ်အဲဒီတော့ဒီက၅ခုပေါ့လေ

အထုမှုကတော့များသောဖြင့်ပါနေတာပါပဲစိတင်းစိတင်းအထုမှုပါတယ်ထိုက်ပြလဲလို့အကုသိုလ်လည်းအကုသိုလ်လည်းအထုတာပါတာကုသိုလ်လည်းကုသိုလ်လည်းအထုတာပါတာပဲသို့တော်လည်းသိအထုဝတာနဲ့တဲ့အမထုဝပဲနဲ့လွယ်ကူဖြစ်သွားတာလည်းပဲရှိတယ်အထုမှုကတော့ပါတယ်လက်ကလေးကွေးတာကိုပဲကွေးအောင်လို့အထုမှုလေးပါတာပဲอืมကြရတဲ့နေရာကြည့်လိုက်တယ်ဆိုရင်လည်းအဲ့ဒီကြည့်တာအထုမှုပါသေးတာပဲသူစားဟိုမှာအဲမြင်အောင်လို့ကြည့်လိုက်တာအထုတာပါသေးတာပဲ

အဲဝိပဿနာနေရာမှာတတိကပို့ပြီးထင်ကြတယ်ဟိုမှာတော့တတိကသိမထင်ကြဘူးဇာအယုံစီကိုကြောက်တော့တမာရီနဲ့ရောနေဥပိ္ပခာတဲ့ဥပိ္ပခာအညီအမျှရှုသောဥပိ္ပခာလည်းကောင်းတာဝေဒနာမဟုတ်ဘူးလေတတ္တမေတ္တုပိ္ပခာခေါ်တယ်ပန်းမြုပ်တရားတွေညီညာစေတယ်တခုတခုမလွန်စေဘူးလေဇန်ဆိုတာကအရေးကြီးတယ် ။ဗာမညသည်ကုသိုလ်စိတ်တွေမှာလည်းပဲဒီဥပိ္ပခာဆိုတာပါပါတယ်သူတော့မထင်ကြဘူး။တတ္တမေဇ္ဇတာစေတသိက်လို့ခေါ်တယ်ဟိုမှာစာထဲမှာတော့တတ္တမေဇ္ဇမေဇ္ဇတတ္တာထိုးထိုးအာယုံထိုးထိုးအရာ၌အလယ်လာဖြစ်ခြင်းသဘောပဲတဲ့။အလယ်လာဖြစ်ညီမျှတယ်ဟိုဘက်လည်းမလွန်ဒီဘက်လည်းမလွန်ရဘူး။သံပြုတ်တရားတွေတစ်ခုတစ်ခုတစ်ခုကသိလို့ကဲပြီးတော့မဖြစ်အောင်လို့သူကအလယ်ကနေပြီးညှပေးနေတယ် ညီမျှပြီးတော့ပေးနေဥပမာအားဖြင့်အများမြင်မှုကြပါလိမ့်မယ်ကလေးတွေကစားနာကြည့်တယ်ဟောမှာဘာကစားတဲ့နေရာတွေပါလိမ့်မယ်လည်းကြည့်တယ်အဲ့ဒါဘာကစားတဲ့နေရာတွေမှာမှပို့ပြီးတော့သင်ကြားတယ်ဒေသတစ်ခုတန်းတစ်ခုပေါ်မှာဒေသကြီးတစ်ခုတင်ပြီးတော့အဲ့ဒီအလဲကောင်ကလူကခြေတော့ကားကားတခါလဲရထားလို့ရှိရင်ဟိုဟိုဘက်ဆုံးကလူတယောက်တည်းဒီဘက်ဆုံးကလူတယောက်တည်းနေဟိုတစ်ဖက်ကနေလေးသွားလို့ရှိရင်ဟိုဘက်ကိုတခါလဲသူကဘယ်ဘက်က ဘယ်ဘက်ကနင်းထားတဲ့ဘက်ကလေးသွားပြီဆိုညာဘက်ကနေပြီးဒီကနေအာပြုပြီးတော့နင်းလိုက်ရတာကိုနင်းလိုက်တော့ဟိုဥစားကြမသွားဘူးပြန်ပြီးတော့တက်လာဒါညာဘက်ကလေးသွားပြန်လို့ရှိရင်ဘယ်ဘက်ကနေပြီးဖြေးပြီးတော့ဟိုလေးအောင်လို့လုပ်လိုက်ရတော့ကြမသွားဘူးသူကအဲဒီဘာကစားတဲ့နေရာတွေမှာဆရာကြီးကလေကောင်ကနေပြီးတော့လုပ်နေတတ်တယ်သူကဟိုဘက်လည်းပဲကြမသွားရအောင်ဒီဘက်လည်းကြမသွားလေကနေသူကချိန်ညှပေး အဲ့ဒါလိုပဲခုစိတ်စေတသိက်တွေဖြစ်တဲ့အခါကာလတစ်ခုတစ်ခုသောတရားကလွန်ကဲပြီးတော့သွားမို့ပြီးတော့မသွားရအောင်လို့တဲ့သူကညီမြအောင်လုပ်ပေးနေပါတယ်ဒါပေမဲ့လို့လည်းပဲလွန်ကဲတာတွေတော့ရှိတာပါပဲအကုန်လုံးသူသူအားကောင်းတဲ့အခါကာလမှာသတ္တမေဇတတကအားကောင်းတဲ့ခါကာလညီမြတယ်အားမကောင်းတဲ့ခါကာလမညီမြဘူးတစ်ခုကနေလွန်ကဲနေတာပဲသူကအဲလွန်ကဲနေတဲ့ခါကာလတွေမှာအခုလိုဇာနေပါတယ်မဖြစ်ဘူးသူက မဲ့ဖို့တွေမဖြစ်ဘူးသူကညီညမှဖြစ်တော့ဝိပဿနာတောင်မှမညီညတဲ့အခါမှာဖြစ်ဘူးညီညမှဖြစ်တာသူကညီညမှအကောင်ကောင်းဖြစ်တယ်။ဒါကြောင့်ဒီသတ္တမေသတ္တခေါ်တဲ့ဒီဥပိ္ပခါကသူကရေးကြည့်တယ်သမဝါဟိတလက္ခဏာ။သံယုတ်တရားတွေကိုအညီညဆောင်ခြင်းညီညဖြစ်စေခြင်းလက္ခဏာရှိတယ်တဲ့ညီညစေတယ်သူကမျှပေးတာတဲ့။ဟိုဘက်လည်းမလို့ရဒီဘက်လည်းမလို့ရအောင်လို့မျှပေး။အစာအရာတွေမှလည်းရှိတယ်ကျို့စာအရာတွေကအစိတ်တော့ဖြစ်စေတာတွေပြေပြီးဒီကလာမျှပေးတဲ့စာအရာတွေရှိတယ်။ အဲ့ဒါလိုပဲကိုသံပြုတ်တရားတွေကိုညီမျှစေတဲ့တရားဥပိ္ပခာဆိုတာလေးပါတယ်တဲ့ဒီထဲမှာသူပါမပဲဖြစ်တယ်လားသူမပါရင်မဖြစ်ဘူးအဲမနတိကတော့နှလုံးသွင်းခြင်းတရားတဲ့အာယုံသိရအောင်လို့နှလုံးသွင်းပေးတဲ့တရားဒါလေးလည်းပါတယ်အားလုံး16ခုရှိတယ်နော်16ခုရှိတယ်မနတိကတော့နှလုံးသွင်းခြင်း၎င်း ဤတည်ဤသောရေသာဓမ္မအကျင့်16ပါးအကျင့်16ပါးသောတရားတော်သည်လေပန်းတိရှိကုန်၏ဥပ္ပဇာနိဖြစ်ကုန်၏ဒေဓမ္မထို16ပါးသောတရားတော်ကိုအတ္တထောပါရိပုတ္တရာသည်အနုဘရဝဝတိတာအစဉ်တိုင်းပိုင်းခြားအကုန်၏ဟွန်တိဖြစ်ကုန်၏အဲဒီ16ပါးသောတရားတွေကိုအစဉ်တိုင်းပိုင်းခြားပြီးယူသွားတယ်ဟုတ်လား ဝိတေဝိသရာပိတိဒုက္ခဧကဂတသံဃာ၅ပါးဖသဝေဒနာတင်ညာစေရနာစိတ်ဒီကဖသပစ္စုကတရား၅ပါးခန္ဓာအဒီမောခဝိရိယတတိဥပေက္ခမနတိကာရဒီက6ပါးကိုအဲဒီ16ပါးသောတရားတွေကိုသူအစဉ်တိုင်းယူသွားတယ်ဇံဝင်စားလိုက်ဇံကထတဲ့ခါမှာရှိတော့ဇံတွင်းမှာရှိလို့မဖြစ်ဘူးဇံတွင်းတော့ခုနကကတိုင်းအာရုံပြုနေတယ်ဆိုကတိုင်းမဲ့သိရင်ဘာစိတ်မှမဖြစ်ဘူး ဘယ်အာယုံမှမရောက်သေးတာအောင်နဲ့ပဲသောတဝင်တဲ့ပฏิဘာဂနမိတ်အဲသောတဝင်တဲ့ပฏิဘာဂနမိတ်အောင်ပြုနေလဲသောတဝင်တဲ့ပฏิဘာဂနမိတ်ရောင်လင်းတဲ့တကွာသောတဝင်တဲ့ဒီပေါ်ထွက်လိုက်ဝင်လိုက်အဲ့ဒီဟာလေးပေါ်မှာစိတ်ကလေးစီးပြီးတော့ဒီနေတယ်တော့ဒါပဲရှိတယ်အဲ့ဒီဇာစိတ်ကလေးရသွားပြီဆိုတော့မှဒီဇာစိတ်ကိုပြန်ပြီးတော့ရှုတာကိုပြန်ပြီးရှုတဲ့ခါကလာဝိတက်ရှုမိတဲ့ခါလည်းရှိမှာပေါ့ဝိသရာရှုမိတဲ့ခါလည်းရှိမှာပေါ့အဲ့ဒီလိုရှုတာကိုပြောတာပါ ဝိတက်ရှုလိုက်တဲ့ဝိတက်ရှုဝိတက်ရှုပြီးရင်တခါဝိသရာရှုဝိသရာရှုပြီးရင်ပီတိရှုဒီလိုအစဉ်တိုင်းကိုဒီလိုရှုသွားတာကိုအစဉ်တိုင်းရှုတာငါကြောင့်ပထမေဇာနေပထမဇာနာယီဝိတေကောသဝိတေ၎င်းဝိသရောသဝိသရာ၎င်းဒီလိုပဲနဲ့ပြီးကြပါပြီ ပိတိစာပိတိ၎င်းဒုက္ခစာဒုက္ခ၎င်းစေတကကတာစာစေတကစေတကကတာ၎င်းဖာသောစာဖာတာ၎င်းဝေဒနာစာဝေဒနာ၎င်းပညာစာပညာ၎င်းစေတနာစာစေတနာ၎င်းစိတ်တင်းစာစိတ်၎င်းသံတော်စာသံတော်၎င်းဒီမောခောစာဒီမောခ၎င်းသံတော်ဒီမောခဝိရိယစာဝိရိယ၎င်းပฏิစာပฏิ၎င်းဥပေက္ခာသာဥပေက္ခာ၎င်းမနတိကာရောသနှလုံးသွင်းခြင်းမနတိကာရ၎င်းဣတိဤသို့

အခုလည်းပဲဇာစိတ်ကလေးဖြစ်တဲ့ခါကာလမှာအဲဒီဇာစိတ်ကိုရှုတာပဲဇာစိတ်ရဲ့ပါဝင်တဲ့တရားတွေစင်္သာရိပုတ္တရာကတော့ဒါ16ပါးတရားတွေကိုပိုင်းခြားပြီးတော့ရှုသွားနိုင်ပါတယ်တဲ့16ပါးအဲဘယ်နဲ့လောက်ပြီးတော့ရှုတော့ဆိုတော့ဇာငါထတဲ့ခါကာလမှာစင်္သာရိပုတ္တရာအဲ့ဒါပြန်ပြီးတော့စိတ်နဲ့ရှုလိုက်တဲ့ခါကာလမှာဝိတက်အာထေရောဟိ သေရောဤဒေရမေဩလောကင်တော်အာရမဏပိရိမဒလက္ခဏောအာရမဏပိနိရောပနလက္ခဏောဝိတေကောဝတတိတိပဇာနာတိဤပဇာမှာမှာတဲ့သေရောရှင်သာရိပုတ္တရာမထေရီဒေရမေတို့၁၆ပါးသောတရားတို့ကိုဟောလောကင်တော်ကြည့်ရှုသည်ရှိတော်အဲဒီ၁၆ပါးသောတရားတွေဉာဏ်နဲ့ရှုလိုက်တဲ့အခါကလားအာရမဏပိနိဗ္ဗာန်လက္ခဏောအာယုံကို

လှမ်းလှမ်းပြီးတက်သွားသလိုပဲအာရုံစီကိုရောက်ရောက်ပြီးတော့သွားတဲ့သဘောလေးရှိတယ်။အဲဒါဝိတက်ပဲသူကြံစည်တဲ့ဆိုတဲ့သူပဲကြံစားသူပဲကြံတဲ့ခါကလာရင်ကြံစည်တဲ့အာရုံစီစိတ်ကလေးကတခါတည်းသူကတက်တယ်သွားတယ်မသွားပါနဲ့ဆိုလို့မရဘူးဆွဲထားလို့တော့မရတယ်လို့ဖြစ်နေတယ်တက်တယ်သွားတယ်ဆိုတာ။ငါဒီဥစ္စာမစဉ်းစားတော့ပါဘူးဆိုမဲ့သွားရည်သားပဲသူကဒီကနေပြီးတော့အဲဒါဝိတက်ပဲသူကအာရုံစီကိုကျိုးစွာသူကတက်တယ်။ကျိုးစွာတက်သွားတော့သူနဲ့ တွဲပြီးတော့ဖြစ်တဲ့တရားတွေကလည်းတူတူပါသွားတာပေါ့ဝန်တာစရာဖြစ်တဲ့အာရုံဆိုဝန်တာတာလည်းပါသွားတာပေါ့စိတ်တည်းစရာဖြစ်တဲ့အာရုံနဲ့စိတ်တည်းစရာပါသွားလောဘဖြစ်စရာအာရုံဖြစ်ဆိုရင်လောဘလည်းဖြစ်တော့တာပဲသူကတက်သွားမှာတော့ဒေါသဖြစ်စရာအာရုံဒီသူကစိတ်ရောက်ရင်ဟောဒေါသကလည်းဖြစ်တော့တာပဲသူကလာခဲ့ဟိမင်းဒီဥစ္စာကနှိမ့်သက်စရာကောင်းတယ်ကြည့်ဒါကစိတ်ဆိုးစရာကောင်းတယ်ကြည့်ဒါကတည်းဝန်တာစရာကောင်းတယ်မင်းကြည့်ဒီဥစ္စာစိတ်ပြည့်စရာကောင်းတယ်ကြည့်လို့သူကခိုင်းတယ်လို့ပဲသူကစိတ်ကအာရုံစီကိုတက်သွားတော့နောက်ကတည်း ဝါမြောက်မှုဝါသာမှုစိတ်ပြတ်မှုအဲလူကျင်မှုနှိမ့်သက်မှုစိတ်ဆုံးမှုစိတ်ပြတ်မှုတွေနောက်ကတခါတည်းတဘာကြီးလိုက်ပြီးတော့ဖြစ်ကုန်တာအဲဒါကြောင့်ကြာစီမှုဝိတက်ကလေးဟာပန်းပြုတ်တရားတွေကိုအာယုံပေါ်ကိုတင်ပေးခြင်းလက္ခဏာရှိတယ်ကြာစီတာပါပဲဗမာလိုပြောရင်တော့အရာသုံးပါးတော့ကြာစီတာပဲကျန်တဲ့သဘောလေးပဲဒါပဲအောင်စီကိုရှင်းဥစွာတက်သွားတဲ့ကျန်တဲ့သဘောလေးဖြစ်သွားတာပဲဆိုတာအဲဒီလိုသိပါတယ်တဲ့ဒါ ဝိတက်ကိုပိုင်းခြားပြီးတော့ပြီးတာတဲ့နာမပရိစ္ဆေဒဖြစ်တာပေါ့လေနာမပရိစ္ဆေဒညာမို့အာရမဏုပစ္စနာလက္ခဏောအာယုံကိုသုံးသဆင်းခြင်းလက္ခဏာရှိသောဝိသရာဝိသရာတိဝတ္တိဖြင့်ဣတိဤသောပဇာနာတိပြီအာယုံအာယုံကိုသုံးသဆင်းခြင်းတဲ့သဘောလေးသုံးသဆင်းခြင်းတဲ့ဆိုတာထက်ကထက်ကသာလေးကိုပြန်ကြည့်ပြန်ကြည့်လို့နေတယ်သူကအဲ့ဒီဟာသုံးသဆင်းခြင်းတဲ့သဘောလေးလည်းသင်လည်းဒီလိုဖြစ်သွားတာပဲလို့ဆိုတာသူသိတယ်တဲ့ သံပိယယနာလက္ခဏာနှစ်သိဉ္ဇဉ်လက္ခဏာရှိသောပိတိပိတိတိဝရတိရှိဤသောပဇာနာတိပြီးအဲနှစ်သိဉ္ဇဉ်လက္ခဏာရှိတဲ့နှစ်သိဉ္ဇဉ်သဘောဝမ်းမြောက်တဲ့သဘောလေးဒါလေးလည်းပါတာပဲလို့ဒီလိုလည်းသိသွားတယ်။ဟွန်းအဲပါဒလက္ခဏာဒုက္ခပါဒလက္ခဏာတာယဝေသဘောရှိသောဒုက္ခဒုက္ခသည်ဝရတိရှိဤသောပဇာနာတိပြီးအကုန်လုံးဒီလိုကြီးတဲ့ပါပဲ။တာယတာယဝေသဘောလေးဖြစ်သွားတယ်ဒုက္ခလေးအဲစိတ်တည်ကြည်မှုသဘောလေးလည်းဖြစ်သွားတယ်ဒီလိုလည်းသိတယ် နောက်ပြီးတော့ဖတ်တာအာယုန်နဲ့စိတ်နဲ့လည်းတွေ့သွားတယ်ဝေဒနာခံစားမှုလေးတွေဖြစ်သွားခံစားမှုကတော့ခုနဝါသာပြီးတော့ခံစားမှုလေးပါပဲအဲစေရနာစိတ်တော်မှုလေးอืมစိတ်အာယုံအာယုံကိုသိမှုလေးဒါလည်းဖြစ်သွားတယ်အဒီမောခသုံးချမှုလေးအဲဌာနဌာနလိုလားမှုလေးဒီမောခသုံးချမှုဝိရိယအားထုတ်မှုဥပေက္ခအညီညာ

ကဲကဲသိစကြောပါသောတရားလေးလည်းပဲနည်းနည်းပါးမှတ်မိမှတ်မိဆိုကြအောင်လေသူကခုနသံ၅ပါးကတော့ရသွားတယ်အာသပင်ဆိုတာတရား၅ပါးလည်းမှတ်လို့တော့တွဲပါရဲ့သို့တော်လည်းမှတ်ကြရတာများတော့ကြာတော့လည်းမေ့တော့မေ့ကုန်မှာပဲဒါပေမဲ့ဒီတဲ့အတန်သွင်းထလာကြည့်တော့နောက်တော့နားထောင်ရင်ပေါ်လာပါလိမ့်မယ်သူကကဲဆိုကြအောင်လေဒီလိုလုံးမှပြန် ဝိတေဝိတေဝိသရာဝိသရာသီတိသီတိဒုက္ခဒုက္ခဧကဂတာဧကဂတာသတ္တာသတ္တာဝေရဏဝေရဏပညာပညာဝေရဏဝေရဏစိတ်စိတ် ခန္ဓာခန္ဓာဒီမောက္ခဒီမောက္ခဝိရိယဝိရိယသတိသတိဥပိ္ပခာဥပိ္ပခာမနတိကာရာမနတိကာရာဓမ္မဇာ၌ပါဝင်သောဓမ္မဇာ၌ပါဝင်သောဤ16ပါးသောတရားတို့ကို16ပါးသောတရားတို့ကိုပိုင်းခြား၍သိပြီပိုင်းခြား၍သိပြီအဲဒါပါပဲကြောက်ပါသောတရားတွေလားလိုလိုကူမှတ်ရအောင်လားအဲဒီမှာ ဝိတဝိသရာပိဒုက္ခဧကဂရဇိုင်းက၅ပါးဘုန်းကြီးရတာဒီဥစ္စာတွေကနှုတ်တဲ့နေတယ်လို့သက္ကနာကနာလည်းပြောနေရတာကိုစာသင်တုန်းကလည်းဒါလေးတွေကြားတယ်ကြီးနေပြီဆိုတော့ဝိတဝိသရာပိဒုက္ခဧကဂရဇိုင်းက၅ပါးဟောပြီးတော့နောက်ဖသတင်စကားတရား၅ဖသဝေဒနာပညာစေတနာစိတ်ဟောဒါလည်း၅ပါးဒါလည်းနှုတ်တဲ့နေပြီဖသတင်စကားတရားခဏခဏစာထဲမှာပါတယ်၅ပါး အဲအထူးမှားတာကိုနောက်လာ6ပါးကတော့ဘုန်းကြီးရတယ်ကြီးသက်ရတယ်ဒါတွေကစောကြတစ်ခုကမိတ်နေတယ်နှစ်ခုနှစ်ခုသုံးသုံးမှတ်တာသန္တာဝိရိယဒီလိုပဲသန္တာနဲ့အဲသန္တာနဲ့ဝိရိယလည်းသန္တာဒီမောက္ခဆိုတဲ့တွေ့မှတ်တာသန္တာဒီမောက္ခဝိရိယနဲ့တတိယလည်းတွေ့မှတ်တာအဲတော့ဥပေက္ခာနဲ့မနတိကာရကတွေ့တယ်တွေ့မှတ်တာဒီလိုမှတ်ထားမှပဲရတာတော့မဟုတ်ရင်မိတ်နေပါတယ်သန္တာဒီမောက္ခ ဝိရိယတတိဥပေက္ခမတိကာရမြေ16ပါးအဲဒီ16ပါးသောတရားတွေကိုစင်္သာရိပုတ္တရာကရှုပါတယ်တဲ့ပိုင်းခြားပြီးတော့သိသွားတယ်တဲ့ဒါတော့ကိုအဘိဓမ္မာဒေသနာတော်တွေမှာဒေသနာဆိုလဲခုနောက်နောက်ပုတ်နောက်ရေးတဲ့ထက္ကရာတွေပေါ့လေနော်ပါဠိတော်မှာဆိုရင်တော့ဒီတုတ်ထဲမှာပါတဲ့တရားတချို့ဟာပါဠိတော်အဘိဓမ္မာမှာမပါဘူးဘာလို့ဆိုလို့ရှိရင် သန္တာရယ်ဒီမောက္ခရယ်ဟောဒီတရားတွေကသန္တာရယ်ဒီမောက္ခရယ်မနတိကာရနဲ့တူတယ်အဲပြီးတော့ဥပိ္ပခာဟုတ်တယ်ဒီမဲ့ဒီတရားရောအဲ့ဒီတရား၄ပါးကအဘိဓမ္မာမပါဘူးဒီမှာဒီ၄ပါးမပါဘူးသုတ္တန်ကယူပြီးတော့သက္ကရာဆရာတွေထည့်လာအဘိဓမ္မာမှာသိရင်အပူတွေကတော့အများကြီးရှိတယ်အဲ့ဒါကတော့ အကုန်လုံးပြောနေတယ်တော့မဖြစ်ဘူးအလွယ်တကူပြောမှဖြစ်တော့မှာပဲလားစေတသိက်တွေသဘာစိတ်တာရဏစေတသိက်ဆိုတာခုနှစ်ခုရှိတယ်အခုဒီထဲမှာပြောတဲ့ဟာတွေလည်းချုပ်ပါပါတယ်ပြီးတော့မကိစေတသိက်ဆိုတာ6ခုရှိတယ်ဒါနဲ့ကိုပေါင်းတော့အညာသမစေတသိက်33ခုတဲ့6နဲ့9ပေါင်း73ခုနောက်ပြီးတော့သောဝနာတာရဏစေတသိက်ဆိုသဒ္ဒါအစရှိတဲ့စေတသိက်တွေက 39ခုရှိတယ်။အာမောဟကတခု20ပေါ့။20နဲ့73နဲ့ပေါင်းတော့30နဲ့သုံး။ခုနကကရုဏာနဲ့မုရိဒာဒီဥစ္စာနဲ့ကိုပေါင်းလိုက်တော့35ပေါ့။အဲဇာစိတ်မှာ35ပါးသောတရားတွေရှင်းနိုင်တယ်ဒါပေမဲ့လို့ကရုဏာမုရိဒာတော့ဖယ်ထားပါတော့သူက။အခုကကရုဏာမုရိဒာဆိုဟုတ်ချင်မှလည်းဟုတ်မှာ။အဲဒါ33ပါးသောတရားတွေ စေတသိက်ကြီးတဲ့33ပါးရှိတယ်စိတ်ရောထည့်လိုက်မယ်ဆို34ပါးရှိတယ်တရားတွေပေါင်းပြီးတော့ဖြစ်တယ်ဇာစိတ်ဖြစ်တယ်ဆိုရင်34ပါးတရားပဲတည်းနည်းလို့မဖြစ်ဘူးအဲ့ဒီ34ပါးတရားတွေဖြစ်ပါရင်လည်းစင်္သာရိပုတ္တရာဝိပဿနာရှုတဲ့အခါကာလ16ပါးရှုတယ်ဆိုတော့16ပါးထဲမှာလည်းပဲဝေဒနာနဲ့ဒုက္ခကထားတော့15ပါးပဲရှိတယ်အဲ15ပါးပဲရှုတယ်ဆိုတော့ဟိုတရားတွေကြားနေတယ်လို့ဖြစ်နေတာပေါ့သူကဒါပေမဲ့လို့ဒါရက်တော့ရှုရတော့မလို့ဘူးသား

ဒီထဲမှာဖြစ်စေကျွန်းလွန်ထဲမှာဖြစ်စေမြုပ်ကျိုးစာလေးတစ်ခုကအပေါ်မှာပေါ်နေအပေါ်ပေါ်နေတဲ့ကျိုးလေးတွေ့လို့ချင်းဒီကျိုးလေးဆွဲလိုက်ရင်ဒီဒီကျိုးလေးလည်းအကုန်ပါလာတော့တာပဲအဲ့ဒါလိုပါပဲတပေါင်းနဲ့ဖြစ်တဲ့တရားတွေတစ်ခုရှုလို့ချင်းပြီးပါတယ်တစ်ခုရှုလို့ချင်းပြီးရောပဲအဲတစ်ခုမှမရှုလို့ရှိရင်တော့အဲ့ဒီပေါ်နေတဲ့တရားပေါ်နေတဲ့တရားလေးတစ်ခုကိုပဲနေသဒုက္ခအတ္တကိလေသာဆွဲလာတော့မှာ မပေါ်တဲ့တရားတွေတော့သိမှမသိပဲမစွဲလာမှာဘူးမပေါ်တဲ့တရားတွေဟာဘာနဲ့တူတယ်ဆိုရင်ခဏခဏလေးတွေကပြောနေကြတယ်ကိုမသိတဲ့လူတွေနဲ့တူတယ်မသိတဲ့လူတွေချစ်စရာကောင်းတဲ့လူတွေလည်းရှိတယ်မုန်းစရာကောင်းတဲ့လူတွေလည်းရှိတယ်သူတို့မျိုးဝါတွေမှာပေါ့ကိုရရွာမှာမဟုတ်ဘူးဒါမှမတူဘူးတဲ့လူတွေအဲချစ်စရာကောင်းတာမုန်းစရာကောင်းတာတွေလူတွေရှိတယ်ကိုယ်နဲ့လည်းတခါမှမတွေ့ဘူးဆိုတော့အဲ့ဒီပုဂ္ဂိုလ်အကြောင်းပြုပြီးတော့လောဘလည်းမဖြစ်ဒေါသလည်းမဖြစ်ဘာမှမဖြစ်ဘာလို့လဲတော့သိမှမသိပဲဟာပဲ

။ဥပ္ပေဇာတိဖြစ်ပေါ်ကုန်ဝိရိတာတိယဂုံသည်ဥပါဒာတိဒီဂုံဝိရိတာတိယဂုံသည်ဖြစ်၍အဘာထံကိသန္တိချုပ်ပြောခြင်းသို့ရောက်ကြလေကုန်၏။အဲဒီ၆ပါး၆ပါးသောတရားတွေကိုရှုတဲ့အခါကာလမှာဒီသိပြီးတော့ဖြစ်တယ်တဲ့လူရင်းကတော့ဖြစ်တာလေးသိတယ်လို့ဆိုလိုတာပါဠိကသူကဗမာလိုမဟုတ်ဘူးကတမျိုးပဲသုံးထားတယ်အဲဒီဖြစ်တာလေးလည်းသိတယ်တဲ့ဖြစ်စာလေးလည်းပဲတီးနေတဲ့အလယ်ပိုင်းလည်းသိတယ် နောက်ဆုံးသွားတာပျောက်သွားတာချုပ်သွားတာလည်းသိတယ်အစအလယ်ဆုံးပေါ်တယ်အကုန်လုံးသိတယ်လို့ဆိုလိုတယ်ဟုတ်လားအစလည်းဆုံးကုန်လို့ပြင်ဒါသိရမှဝိပဿနာကဒီလိုသိရတယ်ဒီလိုမသိလို့ရှင်ဝိပဿနာမဖြစ်ဘူးဒါတော့ဇာဝင်စားတဲ့အချိန်တုန်းကဝိပဿနာရှုတဲ့စိတ်မဖြစ်သေးဘူးဇာဝင်စားတဲ့စိတ်ပဲရှိသေးတာဝိပဿနာရှုတဲ့စိတ်ဖြစ်သေးတယ်ဝိပဿနာရှုတဲ့အချိန်ကျတော့ဇာစိတ်မရှိတော့ဘူးဒါတော့ ဝိပဿနာရှုတဲ့စိတ်ကဇာစိတ်ကလေးဖြစ်လာတာလည်းသိတယ်တည်သေးလည်းသိတယ်ပြည့်စဲလည်းသိတယ်လို့ဒီလိုဟောတာဘယ်နဲ့ဟောတယ်လဲဘယ်လိုလုပ်ပြီးတော့သိတာလဲလို့ကျွန်တော်မေးပြန်ကြည့်ပါဇာစိတ်နဲ့ရှုတဲ့စိတ်နဲ့တရားနဲ့ဒီလိုရှင်ပြီးတော့ဖြစ်လို့လားမေးပြန်ကြည့်ဒီလိုမဖြစ်ဘူးသူကဟွန်းတဏှာနာအဲဇာစိတ်က ဇာစိတ်ကသူ့ဟာသူပဲကိုယ့်ဟာကိုယ်ပဲပြပြီးတော့သိသွားတာလားဒီလိုလည်းမဖြစ်ဘူးသူကတဏ္ညာနာတာထိုဇံဒီပင်နဲ့ထိုဇံကိုပြန်ပြီးတော့သိတာလည်းမဖြစ်ပါဘူးတဲ့ဥပမာအချင်းဘာလို့တော့ဆိုတော့လက်ညှိုးလေးထိတ်ဆိုတာဟုတ်လားလက်ညှိုးလေးထိတ်ညာဘက်လက်ညှိုးလေးထိတ်အဲဒီလက်ညှိုးလေးထိတ်ကိုညာဘက်လက်ညှိုးလေးထိတ်ကိုသူ့လက်ညှိုးထိတ်နဲ့ပဲတို့လို့တော့ဖြစ်ဘူးတဲ့သူကဟုတ်လားဘယ်ဘက်နဲ့တွေ့ရင်တော့ဖြစ်မှာပေါ့လေဘယ်ဘက်ကမလုံးနဲ့သူကညာဘက်လက်ညှိုးထိတ်ကလေးတကူ သူ့ဟာနဲ့သူတို့လို့တော့ပဲဖြစ်နေတော့ပြည့်ဘူးသူအဲ့ဒါလိုပဲတဲ့ဇာစိတ်ကဇာစိတ်ကိုပြန်ပြီးတော့လည်းမသိနိုင်ပါဘူးတဲ့ဇာစိတ်နဲ့ဝိပဿနာရှုတဲ့စိတ်နဲ့တရားနဲ့ဖြစ်တယ်လို့လည်းဒီလိုလည်းယူလို့ဖြစ်ဘူးတဲ့တရားနဲ့လည်းမဖြစ်ပါဘူးဘယ်လိုဖြစ်တော့ဇာစိတ်ဆုံးသွားမှဝိပဿနာစိတ်ကဖြစ်တာလေတို့သာချင်းရင်ဇာစိတ်ကလေးဖြစ်စလဲဖြစ်စဲလဲပြီးတယ်စီစဲလဲပြီးတယ်ပြည့်စဲလဲပြီးတယ်ဆိုတော့ဘယ်နဲ့လုပ်ပြီးတာတော့ဆို ဒါကအဲ့ဒီဇာရဲ့အာယုအာယုဆိုတဲ့တရားကိုသင်္သာရိပုတ္တရာကသိထားပြီးပြီတဲ့ဒါကြောင့်မို့ပြန်ရှုလိုက်တဲ့အခါကလည်းအာယုနဲ့နေပေါ်လာတာကိုအခုလည်းပဲဒီလိုပဲအာယုကနေပေါ်လာတယ်နန္တရားတွေဆိုတာအာယုမရှိရင်မပေါ်ဘူးအာယုရှိမှဥပမာဆိုပါတော့အခုကောင်းတယ်ပိန်တယ်မှနေတော့ကိုဟုတ်လားကိုသွားနေကြနေရလေးသွားလိုက်တော့ အာယုံမပါဘဲနဲ့ဆိုရင်မသိဘူးအာယုံနဲ့မဟုတ်မှသွားနေကြနေရာလေးရောဘာလေးရောပေါ်လာတာကိုဟာသွားပြီဆိုတော့ဒီလိုသိရတာကိုသူလူချင်းစရာလေးဆိုရင်လူချင်းစရာအာယုံလေးနဲ့စိတ်ပြစရာလေးဆိုစိတ်ပြစရာအာယုံလေးနဲ့ဘုရားသားတဲ့ဆိုဘုရားအာယုံနဲ့ဒီလိုရှိတာကိုအာယုံလေးနဲ့သူဖမ်းရတာအာယုံနဲ့အာယုံကထင်ရှားနေတော့အဲ့ဒီသွားတယ်ဆိုတော့သူသိရတာအဲ့ဒါလိုပဲခုဇာဝေစားတဲ့အခါကာလမှာဇာယိအာယုံလေးကရှိနေတော့ဇာယိအာယုံလေးနဲ့အဲ့ဒီ အာယုံစီကိုတက်သွားတဲ့ဝိတက်အာယုံကိုသုံးသပ်ဆင်ခြင်တဲ့ဝိစာရစသည်ဖြင့်ဒီတရားတွေကိုအကုန်လုံးလိုက်ပေါ်လာတာတဲ့ပြီးတော့အစဖြစ်ပုံမူလည်းထင်ရှားတာပဲတဲ့အလဲပိုင်းတည်မူလည်းထင်ရှားတာပဲတဲ့နောက်ဆုံးပြတ်သွားတဲ့အပိုင်းလည်းထင်ရှားတာပဲတဲ့အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းဒီလိုပဲသမထနာညာဥရိယပြညာတွေကြတော့အထူးအဖြစ်တော့သမထနာညာမှာပို့ပြီးပေါ်ရတယ်အဲ့ဒီမှာအစလည်းထင်ရှားတယ်အလဲလည်းထင်ရှားတယ်သုံးလည်းထင်ရှားတယ်မှတ်ရတာလေးတွေစပေါ်လာလိုက် ခဏလေးတည်နေလိုက်တော့ကြတော့ဆုံးသွားလိုက်ပြီလို့အစလည်းအဆုံးအကုန်လုံးထင်ရှားတယ်အဲ့ဒါအစလည်းအဆုံးအကုန်လုံးထင်ရှားပါတယ်တဲ့ဘောတေသူဓမေသူအနုပါယောအနပါယောအာနိတိတောအာပတိပါတော်ဝိပမုဒ္ဒဝိသံယုတ်တော်ဝိမိယာရိကတိနာစေရတာဝိရတိသောထိုရှင်သာရိပုတ္တရာတိ

ဟုတ်လားဒီနေ့ကပြောတဲ့ဥပမာလိုပဲဒီနေရာအိမ်တစ်လုံးမဆောက်ရသေးဘူးဆိုမဆောက်ခင်ကအိမ်မရှိတာလည်းသူသိနေမရှိရကနေပြီးအိမ်ကြီးသေးဖြစ်လာတာတည်းသိအဲဒီဆောက်မဲ့နေရာရင်ကသွားလာနေတဲ့ပုဂ္ဂိုလ်အသိနောက်ပြီးတော့အကြောင်းအားလျော်သာဒီအိမ်မီးလောင်လို့ဖြစ်ပါစေဒီလိုတစ်ခုကြောင့်ဒီအိမ်ကြီးပြက်သွားပြန်ပြက်ပြီးတဲ့နောက်လည်းမရှိတော့ဘူးဆိုဒီလိုလည်းသိတာကိုအဲ့ဒါလိုပဲကွာအဲ့ဒီဇာစိတ်တရားတွေဟာစောစောကစောစောပိုင်းကမရှိသေးဘူးအခု ဝိတ္တစာရည်တော်တရားတွေကစောစောကမရှိသေးဘူးသူဖြစ်ပေါ်လာဖြစ်ပေါ်ပြီးတော့နောက်ပျောက်သွားတယ်မရှိကြဘူးအဲဒီလိုအစနဲ့အဆုံးနဲ့ဖြစ်ပေါ်ပြီးပျောက်သွားတဲ့တရားတွေပဲဒါဖြင့်အနိစ္စလက္ခဏာဒုက္ခလက္ခဏာတွေကိုပြတယ်ကအနိစ္စဒုက္ခအနတ္တရဲ့လို့ဒီမှာတည်းရင်မဟုတ်ဘူးအာဟုတဝါမရှိကုန်မူ၍တဲ့စတော့မှမရှိသေးပဲနဲ့ဥပ္ပေဇန်တိဖြစ်ပေါ်လာကုန်၏မရှိပဲနဲ့ဖြစ်ပေါ်လာတာပဲအစဘာမှမရှိသေးပဲနဲ့အသစ်ဖြစ်လာတာပဲဒီလို ပဂရိပုဂ္ဂိုလ်တွေထင်တာကဘယ်နဲ့ထင်နေတော့ဆိုတော့အရင်ကလည်းရှိနေတယ်လို့ထင်နေတာအခုရုပ်ကိုကြီးဆိုပါတော့ငငယ်တည်းကအခုလက်ထိဒီကိုပဲအောင်းမိတာပဲဒီကိုလည်းဒီနေတယ်လို့ထင်တယ်စိတ်ဟာလည်းငငယ်တည်းကရှိနေတဲ့စိတ်အဲ့ဒီစိတ်ကပဲအခုမြင်လိုက်ကြားလိုက်စဉ်းစားလိုက်ဒီစိတ်ပဲတော့အောင်းမိနေတာအသိဖြစ်တယ်လို့မထင်ဘူးအခုရှင်သာရိပုတ္တရာဝိပဿနာစိတ်ကရှုလိုက်တဲ့အခါကလာအစက မရှိသေးပဲနဲ့ဖြစ်လာတယ်ဆိုတာလည်းသိတယ်တဲ့အဲဖြစ်ပြီးတော့တော့ကြာပျောက်သွားကြပြီးတော့မရှိတော့ဘူးဆိုတာလည်းသိတယ်ဒါတော့အနိစ္စဘောဟုတ်တော်အာဘဝတော်အနိစ္စဟုတ်တော်ဖြစ်ပေါ်ပြီးအာဘဝတော်မရှိသောကြောင့်အနိစ္စမမြဲသောတရားဆိုတာဒါပြီးပါလားအဲဒီမှာကိရပါတယ်ကိရဆိုတာဒီပြနေရာမှာတော့ကိုဟိုတစင်စကားတော့ဘာလို့နေရာမှာတော့ကိုအေဝံကိရဤလိုဖြစ်သလားလို့ပြောရတယ်ဒီမှာတော့စန္ဒိပုတ္တရာကတော့ ဒီလိုဖြစ်ကောင်းဖြစ်ပါလိမ့်မယ်လို့ရှုတာတော့မဟုတ်ပေဘူးဒီလိုဖြစ်တာပဲလို့တည်းရဲ့ရှုတာပဲဖြစ်ရမယ်ကွာနောက်ယ ahanan ဖြစ်ပြီးပြီတရားအောင်လို့ရှုပုံကလည်းအေဝံကိရာပဲဒီလိုပဲပါတယ်ပြီးတော့အဲမသိမချာရှုတာတော့မဟုတ်ဘူးသူသိချာရှုတာပဲဒီမှာရှင်းတာဧဝံကိရာဤသို့ပင်လင်ဖြစ်ဤသို့ပင်လင်ဖြစ်ဤဤသို့ပင်ဧကန်ဒီမုတ်ချနဲ့ဘေးမှာအာဟုတော်မရှိကုန်သေးပဲတာ တံဘောတိဖြစ်ပေါ်လာကုန်၏ဟုတ်တော်ဖြစ်ပေါ်ကုန်ပြီ၍အတိဝင်းတိကြောက်ပြသွားကုန်၏ဣတိသောပဇာနာတိတိအဲမရှိအစမရှိသေးပဲနဲ့ဒီဟာတွေကဖြစ်လာတာဝိတ္တဆိုင်တော်တရားတွေဖြစ်လာတာပဲဖြစ်ပြီးတော့လည်းသူတို့ပျောက်သွားတာပဲမမြဲတဲ့တရားတွေပဲလို့သူတို့သိပါတယ်ဟောထိုသာရိပုတ္တရာတိတေသူရမေသူတို့တရားတော်၌အနပါယောအနုပါယောမကန့်ညီသည်ဖြစ်၍အနပါယောမဖဲကွာသည်ဖြစ်၍ဒါတော့ ဒီလိုဖြစ်ပြီးပြောက်သွားတဲ့တရားပဲလို့သိနေတော့ဒီတရားတွေမှာပါရမှုနဲ့လည်းမကန့်ညီပါဘူးတဲ့။နောက်မှရင်ဖြင့်ဒီဟာပါရနေမှာကိုကိုယ်ဟာလေဇာန်လေးဆိုတာတရားအထုတွေပဲအနံကောင်းနေတာပဲ။ဒါသာလေးပါရနေမှာပါရမှုလည်းမရှိဘူးတဲ့ဒါလေးဖြစ်ပြီးပြောက်သွားပြီးမရှိတော့ဘူးဆိုတော့မပါရဘူး။အနပါရောမဖဲခွာသည်ဖြစ်ဖြစ်ဒါကတော့ကိုဇန်တရားမှာတော့ဖဲခွာစရာအကြောင်းမရှိပါဘူး။ဒါပေမဲ့လို့ဒေသနာကတော့သုံးအောင်ဟောရတာ။ မကောင်းတဲ့အနိဋ္ဌာယုံနဲ့တွေ့တဲ့အခါကာလကျဒေါသဖြစ်တယ်သူကဘုံမမြင်တာတွေမြင်ရမကြားကျင်တာတွေကြားရမတွေ့ကျင်တာတွေတွေ့ရမဖြစ်ကျင်တာတွေဖြစ်ပြီးဆိုမှတော့အဲ့ဒီအာယုံနဲ့တကယ်စိတ်ကဖဲခွာတယ်ဒါမမြင်ကျင်ဘူးမျက်စိမှိတ်တယ်လို့ပဲတခါလည်းမျက်နှာလွှဲကျင်တယ်မတွေ့ကျင်ဘူးဖဲခွာတဲ့သဘောကြီးအဲ့ဒီလိုလည်းမဖြစ်ပါဘူးတဲ့လားအဲအနုပါယောအနပါယောအနိတိတော်မမိပြီဖြစ်၍တဲ့တဏှာနဲ့လည်းตายရပြီးတော့မမိဘူးတဲ့ဒိဋ္ဌိနဲ့လည်းငါပဲ ပုဂ္ဂိုလ်ပဲသတ္တဝါပဲသူတို့လည်းပဲမိခြင်းမရှိပါဘူးအပတိပါတော်မတွဲသည်ဖြစ်၍အနိအတွေ့လည်းမရှိဘူးဝိသယုတ်တော်မရှင်သည်ဖြစ်၍ကိလေသာလိုအချင်းဒါနဲ့စိတ်နဲ့တွဲမနေဘူးအခုပဂရီပုဂ္ဂိုလ်တွေမှာတော့အာယုန်တွေရလာရင်တွဲနေတယ်ဒါမပြောက်ဘူးလူချင်းစရာနေတဲ့စရာအာယုန်ဆိုရင်လည်းလူချင်းနေတဲ့မှုနဲ့တွဲနေတယ်ဒါလည်းပြန်ပြန်ပေါ်နေတယ်မပြောက်ဘူး ဒီသို့စရာအာယုံကလည်းဒီသို့စရာအနေနဲ့ပြန်ပေါ်လာ၆ပြစ်ပါဆိုလို့မရဘူးဟာဒါနှလုံးမသွင်းမှလည်းဆိုလို့မရဘူးဆိုပြန်ပြန်ပေါ်လာတယ်ဒီရင်ကိစ္စတွေများနေတဲ့အခါမပေါ်ဝင်မဲ့တော့ကြလို့ရှိရင်ပြန်ပေါ်လာပြီဒါတွေကဒီသို့စရာလေးဒီလိုဖြစ်နေတယ်အတွဲလေးဖြစ်နေတယ်အဲအခုဉာဏ်သာရိပုတ္တရာမှာဒီဇာအာယုံနဲ့စပ်ပြီးအတွဲတာမရှိဘူးတဲ့အတွဲမနေဘူးတဲ့ဝိသယုတ်တော့ရှင်တွဲမနေပါဘူးတဲ့သူကပြီးပြောက်ပေါ်လေပြီးရင်ပြောက်တာအခုပဒနာရှုတာတယ်ဒီတိုင်းပဲ ဒီယောဂီပုဂ္ဂိုလ်လည်းဒီတိုင်းဖြစ်နေတာရှုပြီးမြင်ပြီးကြောက်ကြားပြီးကြောက်ခေါင်းပြီးကြောက်ပိန်ပြီးကြောက်ကိုယ်ပြီးကြောက်သူကဘာမှအတွေ့အတာမရှိဘူးဒါလေးကောင်းလိုက်တာလေးဟွာလေးကောင်းလိုက်တာလေးဒါမကောင်းဘူးဟွာမကောင်းဘူးဘာမှနောက်ကနောက်ဆက်တွဲတွေအတွေ့အတာတွေမရှိဘူးသူကဝိသယုတ်တော်မရှင်သည်ဖြစ်၍ဝိပမုတ်တော်လွတ်သည်ဖြစ်၍ဝိသယုတ်တော်မရှင်သည်ဖြစ်၍အဲလွတ်မြောက်နေတယ်ကိလေသာနဲ့အဲအတွေ့အတာမရှိတော့လွတ်မြောက်လွတ်မြောက်လို့အရှင်တွဲမရှိဘူး ဝိမရိယာရိကတေနာအပိုင်းခြားကင်းသောစိတ္တသာစိတ်ဖြင့်ဝိရတဲ့ဒီနေ့အပိုင်းခြားမရှိဘူးဒီတရားတွေရှုနေတဲ့အခါကာလကိလေသာဝင်လာလို့ရှိရင်ပိုင်းခြားဖြစ်သွားတာပဲဒါတကန့်ဖြစ်သွားတယ်အခုယောဂီပုဂ္ဂိုလ်တွေမှာတရားထုတ်နေအကန့်အကနေအများကြီးဟုတ်လားအများကြီးပဲတရားဖောင်းတဲ့ပင်နဲ့ဆိုတာလူကျင်သားလေးတစ်ခုပေါ်လာကြရင်ဟောတကားဖြစ်သွားတယ်ဒီတဲ့ပြတ်သွားပြီအဲလူကျင်တဲ့မှတ်လိုက်ရပြန်ပြီတကားသွားပြန် ဒါကြောင့်ဟောစိတ်ဆိုးစရာတခုပေါ်လာကြပြီဟာစိတ်ဆိုးတယ်မှတ်လိုက်ရကြပြီဟောတကအဲလိုအကန့်အကန့်လေးတွေရှိတယ်ဒါကိလေသာပိုင်းခြားလေးတွေဝင်လာတာရှင်သာရိပုတ္တရာမှာဒီဝိတဝိသရာစရည်တော်တရားတွေကိုဇံဝင်စားလိုက်ရှုလိုက်ဇံဝင်စားလိုက်ရှုလိုက်လုပ်နေတာကြားတဲ့ကိလေသာမဝင်ဘူးတဲ့ဘာကိလေသာမှမဝင်ဘူးတခါလဲပေါ်လိုက်ရှုလိုက်ပေါ်လိုက်ရှုလိုက်ပေါ်လိုက်ရှုလိုက်ဒီလိုသွားနေတာပေါ့အခုယောဂီပုဂ္ဂိုလ်တွေမှာလည်းအရှုမှကောင်းတဲ့ခါကျအဲ့ဒီတိုင်းနေပါတယ်ဝိရိယရိကရိနာအပိုင်းချမ်းမရှိဘူးဝိရိယဗျာညာကောင်းနေတဲ့ခါလေးရှိတယ် အထူးအဖြင့်သင်္ခါရုပ္ပခဏ်ညာကောင်းနေတဲ့အခါမှာပထမအစလောက်ပဲစပေးရတာပဲဖောင်းနေပိနေထိုင်နေထိတဲ့အစလောက်စပေးလိုက်နောက်တော့အာယုံကပေါ်လိုက်ပြီးလေအာယုံကပေါ်လိုက်ပြီးလေအာယုံကပေါ်လိုက်ပြီးလေသွားနေတာတခါတည်း9မိနစ်10မိနစ်အဲမိနစ်20နာရီဝက်တနာရီစသည်ဖြင့်တခါတည်းကြားထဲမှာစိတ်ကူးတွေအလွတ်တွေဘာမှမပါဘူးအပြတ်မရှိဘူးတခါတည်းသင်နဲ့သွားအဲဒီလိုသွားမှာပါကကိလေသာကြားထဲမှာဝင်မဲနဲ့ဝိမိယာရိကတိနာပိုင်းခြားกินသောစိရသာစိတ်ဖြင့်သာကိလေသာပိုင်းခြားกินပါတယ် အာယုံပိုင်းခြားလည်းရှိတတ်သေးတယ်အာယုံပိုင်းခြားကလည်းပဲရှုရှုနေကြအာယုံရှုရမယ့်အာယုံတွေမပေါ်ဘဲနဲ့မြုပ်နေလို့အဲရှားနေရတာတွေပါလေကျေးတာကဒါနဲ့လည်းပဲအမှတ်ပြနေတာရှိတယ်အဲဒီအာယုံပိုင်းခြားလည်းမရှိဘူးတဲ့ကိလေသာပိုင်းခြားလည်းမရှိဘူးတဲ့ရည်ကြည့်ပါတယ်အခုယောဂီပုဂ္ဂိုလ်တွေလည်းဒီတိုင်းပဲရှုနေကြအာယုံလေးတွေဟာသူ့ဟာသူတစ်ခါတစ်ခုပြီးတစ်ခုပေါ်နေတာဒါအာယုံပိုင်းခြားမရှိဘဲနဲ့ကျင့်တာအဲဒီ ကိလေသာအာယုန်တွေကြားထဲမှာစိတ်ကူးတွေအလွတ်တွေဝင်ပြီးတော့မဖြစ်လာဘူးဆိုရင်ဒါကိလေသာပိုင်းခြားမရှိတာဒီကြောင့်ဝါထုကမှာဒီဒီလိုအထုရတယ်ဒီလိုအထုလို့ဒီလိုပြည့်စုံလာမှာပုံမှာဥပဒနာဉာဏ်နဲ့အစဉ်နဲ့တက်မှာသောအာတိဥဒ္ဒရီနေတရဏန္တိပဇာနာတိသောဒုသာရိပုတ္တရာတိဥဒ္ဒရီထေ၌အာတိဥဒ္ဒရီနေတရဏန္တိပဇာနာတိဥဒ္ဒရီထေ၌နေတရဏထွမြောက်ကြောင်းတရားသည်အာတိစီစေဤသို့ပဇာနာတိပြီး

စင်သာရိပုတ္တရာကဝိပဿနာရှုတော့ဘယ်လိုရှုတော့ဇံဝင်စားတယ်နော်ပထမဇံဝင်စားဝင်စားဆိုပထမဇာစိတ်ဖြစ်တာပဲပထမဇာစိတ်ကထလာတဲ့အခါမှာအဲ့ဒီဇံတရားတွေကိုရှုတယ်ဟုတ်လားဒါတော့စင်သာရိပုတ္တရာဝိပဿနာရှုတာဟာသူတော့ဆင်ခြင်ပြီးရှုတာမဟုတ်ဘူးသာပေကျမ်းဂန်တွေအရာအချင်းရုပ်တည်နာနေလျှောက်ဆင်ခြင်ပြီးရှုတာမဟုတ်ဘူး ကုသနာတကယ်ဖြစ်တဲ့တရားရှုရတယ်ဟုတ်လားကုသနာတကယ်ဖြစ်တဲ့တရားရှုရတယ်အဲ့ဒါလိုပဲခုဒီသုဒ္ဓဝိပဿနာဉာဏ်ကသမထမပါဘဲနဲ့ဝိပဿနာရင်သက်သက်ကနေတက်တဲ့ပုဂ္ဂိုလ်တွေကလည်းကိုယ်တဏ္ဍာရှိတဲ့တရားရှုရတယ်။သမထရင်နဲ့တက်တဲ့ပုဂ္ဂိုလ်ကသမထဇံဝင်စားပြီးဇံတရားကိုရှုတယ်။ဇံမရှိတဲ့ပုဂ္ဂိုလ်တွေကကိုယ်ရှိတဲ့တရားရှုပေါ့။ဘယ်ကိုယ်ဇံမမရှိပဲနဲ့ဇာရှုလို့ပဲဖြစ်နေမှာတော့။တချို့က

သာမရှိတဲ့ပုဂ္ဂိုလ်တွေကကိုယ်ရှိတဲ့စိတ်ရှုဖို့ကိုယ်ရှိတဲ့စိတ်ကဘာရှိတော့မြင်တဲ့စိတ်ရှိတယ်ကြားတဲ့စိတ်ရှိတယ်နားတဲ့စိတ်ရှိတယ်စားသိတဲ့စိတ်ရှိတယ်တွေးကြည့်တဲ့စိတ်ရှိတယ်ဒီကုသနာကြံနေတဲ့စိတ်ရှိတယ်ကိုယ်တာရှိတယ်ဆန့်တာရှိတယ်စသည်ဖြင့်ပေါ့အဲဒါကိုယ်ရှိတာတွေကိုယ်ရှိတဲ့ဥစ္စာရှုရမှာမရှိတာရှုရမှာမဟုတ်ဘူးကိလေသာဖြစ်တော့လေကိုယ်ရှိတာတွေဖြစ်တာမရှိတာတွေဖြစ်တာမဟုတ်ဘူးအဲဘုဒ္ဓနာတကယ်ဖြစ်တဲ့ဥစ္စာလေးတွေကိုငါပဲပုဂ္ဂိုလ်ပဲတ attva ပဲဆွဲလန်းတာဒါတွေဆွဲလန်းနေတာ အဲ့ဒီဆွဲလာနေကြောက်အောင်လို့ရှူရတာဒါကြောင့်အဲ့ဒါလေးတွေရှူဖို့ရသမထရင်ဇံပြီးလင်ဇံပင်ပြရှုသည်တဲ့သမထယာနိကပုဂ္ဂိုလ်ဟာဇံဝင်စားပြီးတော့ဇံကိုပဲပြန်ရှုရပါတယ်ဟုတ်လားဟိုမှာဟုတ်ကဲ့လားဟုတ်ပါတယ်သူကဲကဲဆိုရမယ် သမထယင်သမထယင်သံပြီးလင်သံပြီးလင်သံပင်ပြန်ရှုသည်သံပင်ပြန်ရှုသည်သမထယင်သံပြီးလင်သံပင်ပြန်ရှုသည်သံပင်ပြန်ရှုသည်သမထယင်သမထယင်သံပြီးလင်သံပြီးလင်သံပင်ပြန်ရှုသည်သံပင်ပြန်ရှုသည်သို့သမထယင် သာသီလေသာမေပြာယုတိသမထယေသာသီလေသာမေပြာယုတိသမထယေသာသီလေသာမေပြာယုတိအဲသမထယာနိကပုဂ္ဂိုလ်နော်သမထယာနိကပုဂ္ဂိုလ်သမထအခြေခံရှိတဲ့ပုဂ္ဂိုလ်ဟာဝိပဿနာရှုရင်ဘယ်လိုရှုရသလဲဆိုရင်အဲ့ဒီကိုယ်သမထ ဇံလေးပြန်ကျူရတာတဲ့ဇံဝင်စားဇံဆုံးတာနဲ့အဲ့ဒီစဉ်ဇံစိတ်ကိုပြန်ကျူရတယ်အဲ့တော့ဝိပါဒဉာဏ်ဒီကပုဂ္ဂိုလ်ကလည်းဒီလိုကျူရမှာဘယ်နဲ့ကျူရမလဲကိုယ်တော့ကာမဝဆရာစိတ်တွေရှိတာကိုဇာစိတ်မှမရှိပဲဒါမြင်တဲ့စိတ်ကြီးမယ်ကြားတဲ့စိတ်ကြီးမယ်ဒါတွေကျူရမှာမြင်ပြီးရင်မြင်တာပြန်ကျူရမယ်ကိုကတော့ဇာစိတ်ပြီးရင်ဇာစိတ်ပြန်ကျူဒီကမြင်တာပြီးရင်မြင်တာပြန်ကျူကြားတာပြီးရင်ကြားတာပြန်ကျူနာနာစားတာတွေ့ထိတာ ပြီးရင်ကြာကျုစိတ်ကူးတာလေးရှိရင်လည်းကြာစိတ်ကူးတာနဲ့ဇာနဲ့တော့အတူတူလိုပဲသိမထူလာဘူးသူကအဲတော့အဲဒီတော့ကိုယ်တဏ္ဍာရှိတဲ့တကယ်ဖြစ်ပေါ်တဲ့တရားလေးတွေဖြစ်ပြီးပြီးချင်းပြန်ကျူရမှာအဲဒါနီးလေးရတယ်သိကောင်းတဲ့ဥစ္စာဒီရှင်သာရိပုတ္တရာရဲ့နုဝရသမဝိပါဒနာအမှန်ကောင်းတယ်ဒါတွေဘုန်းကြီးကခြေခံတည်ပြီးတော့ပထမအားရအောင်တရားတွေဟောကျမ်းစာတွေကြာကြာနာရေးထားပါတယ်ဝိပဿနာရှင်ဉာဏ်ပထမဆုံးကသေချာရေးတာကြာလာပြီလို့သာကြာပါပြီမ10နှစ်တော့မကပါဘူး15နှစ်တော့မကဘူးကြာပြီရေးတာ

ဇာတိသာသုစွာရှိရသည်သူစွာဝိပဿနာဇာတိသာသူစွာရှိရသည်ဝိပဿနာဇာတိသာသူစွာရှိရသည်သမထရင်ဇံပြီးလင်းဇံမင်းပြန်ရှုသည်သနာယာနိကပုဂ္ဂိုလ်ကဇံဝင်စားပြီးတော့ဇံစိတ်ပဲဒီမိမိတဏှာဖြစ်တဲ့ဇံစိတ်ကိုပြန်ရှုသလိုထို့အတူပဲတဲ့သမထ ဝိပဿနာယာနိကတူစွာရှုရတဲ့လားတူပါပဲဝိပဿနာရှုတဲ့ပုဂ္ဂိုလ်လည်းဒီတိုင်းပဲရှုပါလို့ဆိုလိုတယ်။တရားရှုတော့ဘာတွေရှုမလို့ဇာမရှိတော့ဘာရှုရကိုရှိတာရှုပေါ့မြင်ကြတွေ့ရအဲမြင်ကြတွေ့ရမြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းပေါ်တယ်ဒါတွေကိုလိုက်ပြီးတော့ရှုပါလို့ဆိုလိုတယ်။ อืมကဲဆိုမြင်ကြတွေ့ရာမြင်ကြတွေ့ရာပေါ်တိုင်းသာပေါ်တိုင်းသာလိုက်ခါရှိရသည်လိုက်နာရှိရသည်လိုက်ခါရှိရသည်လိုက်ခါရှိရသည်မြင်ကြတွေ့ရာမြင်ကြတွေ့ရာပေါ်တိုင်းသာပေါ်တိုင်းသာလိုက်ခါရှိရသည်လိုက်ခါရှိရသည်မြင်ကြတွေ့ရာမြင်ကြတွေ့ရာပေါ်တိုင်းသာပေါ်တိုင်းသာလိုက်ခါရှိရသည် လိုက်ခါရှိရသည်မြေပြားတွေ့ရာကိုယ်တိုင်းသာလိုက်ခါရှိရသည်မြေပြားတွေ့ရာကိုယ်တိုင်းသာလိုက်ခါရှိရသည်မြေပြားတွေ့ရာကိုယ်တိုင်းသာလိုက်ခါရှိရသည်ဟောမြင်မြင်တိုင်းကြားတိုင်း အမြင်ကြတွေ့တိုင်းဆိုတာတကယ်ကြာမြရတယ်အကုန်ပေါ်တယ်ပေါ်တိုင်းပေါ်လာတယ်ညပေါ့မြင်ပြီးတော့ပေါ်မယ်ကြားပြီးတော့ပေါ်မယ်နားပြီးတော့ပေါ်မယ်စားပြီးတော့ပေါ်မယ်တွေ့ထိပြီးတော့ပေါ်မယ်သိကုစဉ်းစားကြံစီပြီးတော့ပေါ်မယ်ကိုယ်ပြီးပေါ်မယ်စပြီးပေါ်မယ်လှုပ်ရှားပြီးပေါ်မယ်ဟုတ်လားကိုယ်မူရာရုပ်မူရာတွေစိတ်မူရာတွေဘာပဲပေါ်ပေါ်ပေါ်တိုင်းပေါ်တိုင်းသာရှင်နာကပေါ်နောက်ကလိုက်ပြီးရှုရုံပဲဒါပါပဲသူက ခုနဇာဝင်စားဇာစိတ်ဖြစ်ဇာစိတ်နဲ့စဉ်းစားတဲ့စိတ်နဲ့အတူတူလိုပါပဲသဘောအချင်းသိမ့်မကွာပါဘူးအဲဇာစိတ်ကိုဇာစိတ်ဆုံးတာနဲ့ဇာစိတ်ကြာရှုသလိုပဲဒီကလည်းမြင်ပြီးရင်မြင်တဲ့စိတ်ကြာရှုကြားပြီးကြားတဲ့စိတ်ကြာရှုဒီလိုရှုရတာပေါ့ဇာစိတ်ကဇံပြီးတော့ရှုတော့အတိတ်တော့ဖြစ်နေတာဒါပဲမဲ့လို့ပစ္စုပန်နေရချင်းရှုရတယ်ယောဂီကတော့ဘာမှမခုနကသက္ကရာမှာဖွင့်တယ်

ဘောဓဘောဓတွေလိုက်ပြီးတော့ရှုရတာကိုဝိပဿနာသမထယင်ဇံပြီးလင်ဇာမင်ပြန်ရှုသည်ဝိပဿနာယာနိကတူစွာရှုရသည်မြင်ကြားတွေ့ရာပေါ်တိုင်းသာမှတ်ခလိုက်ခါရှုရသည်မြင်တိုင်းကြားတိုင်းတွေ့တိုင်းပေါ်တိုင်းအဲ့ဒါတွေလိုက်ပြီးတော့ရှုလေတဲ့ဒါအနုပရတုတ်ကနေပြီးဝိပဿနာရှုဖို့ရှုနည်းလေးဒါယူထားပုံပါပဲလားอืมနောက် နောက်တစ်ခုရှိသေးတယ်။ရှင်သာရိပုတ္တရာကအခုဇာနဲ့မှသူထင်ရှားတာ၁၆ခုပဲရှိတယ်။ကျန်တဲ့တရားတွေရှိတယ်လို့မပါဘူး။ခုနတရားစစ်ဆေးပြတယ်ဗိဓမာနီနဲ့33ပါး33ပါးထဲမှာအခု16ပါးဆိုမဲ့15ပါးရှိပါတယ်အဲ34ပါးလေ34ပါးသေရောစဉ်34ပါးထဲမှာအခုတရား16ပါးဆိုမဲ့တရားကိုက15ပါးပဲရှိတယ်15နှုတ်လိုက်တော့ 30က15ခုဟိုက4ခုဆိုတော့19ခုပေါ့အဲ19ခုသောတရားတွေရှုတယ်လို့မပါဘူးမှာတုတ်တဲ့ဓာတ်ရင်မပါဘူးအဲ့ဒီထင်ရှားတဲ့တရားတွေရှုတာနဲ့ပြီးနေတာပဲမထင်ရှားတဲ့တရားတွေတမင်ငါလိုက်ပြီးရှုနေကြတာမလိုဘူးအဲ့ဒီတွေပဲလေဒီတုတ်ကပေါ်နေပါတယ်စင်္သာရိပုတ္တရာမှာရှုဖို့မလိုဘူးဆိုရင်တာမန်ပုဂ္ဂိုလ်တွေပဲလိုမလဲသူကစင်္သာရိပုတ္တရာဟာဟိုတဲ့ပါဝကတွေရှုတဲ့ ရှုဖို့ရှုနည်းမှာတော့အစွမ်းကုန်ပဲတဲ့ဒီဥစ္စာအကျွင်းကြမရှိဘူးတဲ့ဘုရားရှုဖို့ရှုနည်းပစ္စေကဗုဒ္ဓရှုဖို့ရှုနည်းဒါတွေခြံပြီးတော့ပါဝကရှုဖို့ရှုနည်းမှာတော့အကျွင်းမဲ့ရှုသွားတာတဲ့သနာယပုတ္တရာလောက်ပါရှင်မောက္ကလန်တော့မရှုနိုင်ဘူးတဲ့သူကရှင်မောက္ကလန်ရှုတာဘယ်လောက်ရှုလဲဆိုတော့သူကမာမောက္ကလနာထေရောဟိပါဝကနာသမတနာစာရယတိကောတိယဥပ္ပိလင်တောဝိရတဲ့

အခုတဝေးထောက်တာကြည့်ပါမှာပေါ့ထောက်မိတဲ့နေရာနဲ့မထောက်မိတဲ့နေရာဘယ်ဟာအများဆုံးလဲတချို့တထောင်လောက်တထောင်လောက်လောက်မှတထောက်ထောက်တာကိုကြားတဲ့မထောက်မိတာတွေအများကြီးပဲမရှိဘဲနဲ့ကြော်တော့တာတွေရှိတယ်လေသူဒီလိုပြောတယ်သူကအဲဒါတောင်ဝေးဆုံးထောက်တယ်လို့ပဲတဲ့အဲဘကအတ္တဘာဝပရိယာပန်နေမိမိအာရဘော၌အကျုံးဝင်သောတရားတို့ကို

သုံးသာခြင်းကမသွားနိုင်လို့တဲ့ဒစိတိတွေသာတချို့ပဲထင်ရှားတာတွေတော့ပဲရှုသွားပါတယ်တဲ့ရှင်မဘောကလာရှုပုံကိုပြတယ်အဲ့ဒါရှင်သာရိပုတ္တရာရှုပုံကတော့သာဝကတွေသုံးသာပြည့်ရှုသိရှုလိုက်တဲ့တရားတွေတော့အကုန်လုံးပဲကျွမ်းမဲ့ပဲရှုသွားပါတယ်တဲ့အဲ့လိုပြောပါတယ်အကျွမ်းမဲ့ရှုဆိုလဲဒါလည်းပဲသူထင်ရှားတဲ့တရားရှုရမှာမထင်ရှားတဲ့တရားရှုရမှာတော့မဟုတ်ဘူးအဲ့ဒါလည်းပဲဒီကအပြေပါပါလေးတယ်အဲ့ဒါကြောင့်၁၆ပါးသောတရားရှင်သာရိပုတ္တရာရှုတယ်ဆိုရင်ကျန်တဲ့တရားတွေတော့ကို

16ပါး16ပါးပိုင်းခြားရှုလေသည်ပိုင်းခြားရှုလေသည်သမ္မာသင်္ချာသမ္မာသင်္ချာ16ပါး16ပါးပိုင်းခြားရှုလေသည်ပိုင်သာသေသည်သမ္မာသင်္ချာသမ္မာသင်္ချာ16ပါး16ပါးပိုင်သာရှုလေသည်ပိုင်သာရှုလေသည်သမ္မာသင်္ချာ16ပါးပိုင်သာရှုလေသည် သမာဓိချသကြောပါခိုင်းကြပြုလေသည်သမာဓိချသကြောပါခိုင်းကြပြုလေသည်အဲဇမာရိပုတ္တရာပထမဇန်အတွင်းမှာသင်ကြားတဲ့တရားရှိတာကတော့ကိုအဘိဓမ္မာနည်းနဲ့ဆိုရင်34ပါးရှိတယ်34ပါးတည်းကသင်ကြားတဲ့တရား16ပါး16ပါးဆိုပေမဲ့လို့တရားကိုအပြင်15ပါးပဲရှိပါတယ်15ပါးကိုသာရှုတယ် ကျန်တာ16ပါးကြတယ်အဲ့ဒါတွေကိုစဉ်းစားပြီးတော့ရှုနေဖို့မပါပါဘူးကျန်တာတွေလည်းဒီလိုပဲဆိုပြီးတော့စဉ်းစားရှုဖို့မပါတော့ဘူးဒီ16ပါး15ပါးသောတရားတွေကိုသာရှုသွားတယ်လို့ဒီသုတ်ကထင်ရှားပြထားပါတယ်ဒါကြောင့်မထင်ရှားတဲ့ယုံနာတွေရှုရမလိုဘူးဆိုတဲ့အဓိပ္ပာယ်ပေါ်လာပါတယ်သို့မထင်မရှားမထင်မရှားယုံနာများယုံနာများစဉ်းစားမရှုပြီ မတင်မရှာရုပ်နာများစဉ်းစားမရှုပြီမတင်မရှာရုပ်နာများစဉ်းစားမရှုပြီမတင်မရှာရုပ်နာများစဉ်းစားမရှုပြီမတင်မရှာရုပ်နာများစဉ်းစားမရှုပြီ မထေမရှာဒုနာမြာစိသာမရှိသည်ဒီသာရိပုတ္တရာပထမဇာဝင်စားပြီးတော့ပြန်ပြီးရှုလိုက်တဲ့အခါမှာသင်ကြားတဲ့တရား16ပါးတရားကိုအားနဲ့15ပါးအဲဒီတရားတွေကိုရှုသွားတယ်လို့ဆိုတာတည်းဟောတယ်ဗိဓမာနီနဲ့လိုက်လို့ရှိရင်34ပါးဆိုတော့19ပါးသောတရားတွေကကြားနေတယ်အဲ့ဒါတွေရှုတယ်ဆိုတာမပါဘူးမပါတော့အဲ့ဒါမထင်ရှားတဲ့တရားတွေပဲအဲ့ဒီမထင်ရှားတဲ့တရားတွေကို

ကိုနီးတူစွာကိုနီးတူစွာသင်္ချာယာသင်္ချာယာမက္ခာရှုရမည်မက္ခာရှုရမည်ကိုနီးတူစွာသင်္ချာယာမက္ခာရှုရမည်ကိုနီးတူစွာသင်္ချာယာမက္ခာရှုရမည်ကိုနီးတူစွာသင်္ချာယာမက္ခာရှုရမည် သမထယာနိကဖြစ်တဲ့ရှင်သာရိပုတ္တရာဝိပဿနာရှုရမှာသင်ကြားတဲ့15ပါး16ပါးသောတရားကိုသာရှုတယ်ကြံတဲ့တရားတွေကိုရှုတယ်လို့မပါဘူးအဲ့ဒီနည်းတိုင်းပဲအခုဝိပဿနာယာနိကပုဂ္ဂိုလ်တွေမှာလည်းပဲသင်ကြားတဲ့ကိုယ်မသင်ကြားတဲ့တရားရှုဖို့မသင်ကြားတဲ့တရားတွေလိုက်ပြီးရှုဖို့မလိုဘူးဆိုတဲ့အဓိပ္ပာယ်သာပေါ်လာပါတယ်ဒါမှမဟုတ်ထိုနည်းတူစွာသင်ကြားရမှတ်ကရှုရမည်ရှုရပြီလို့လည်းဆိုနိုင်ပါတယ် အဲ့ဒီသင်မထင်ရှားတဲ့တရားတွေကိုစာပေကျမ်းဂန်ရနဲ့တွေးတော့ဆင်ခြင်ပြီးရှုလို့ချင်းပါပြစ်မလဲအဲ့ဒါကတော့ဝိပဿနာအတုပဲလို့ဘုန်းကြီးကဆိုလို့တဲ့ဒါပဲဒါစင်စစ်ဝိပဿနာမဟုတ်ကိုယ်မသိတာမှမဟုတ်ပဲသူကတွေးစပြီးတော့ရှုတာမျက်မှောက်မမြင်တွေးဆင်ခြင်ရှုလင်အတုကြီးလို့တွေကထည့်ထားတယ်ဒါတော့ဘုန်းကြီးရဲ့အဲဒီမဲ့ယူဆပဲကိုယ်မမျက်မှောက်မတွေ့မှမတွေ့ပဲနဲ့ဒီတဲ့ဒါတွေလည်းပါအောင်မှာပဲဆိုပြီးတော့ရှုနေတယ်ဒါဝိပဿနာအစင်မဖြစ်ဘူးအတုပဲဖြစ်တယ်လို့ကုသိုလ်တော့ရပါတယ် အာဟိုဒီလိုရှိုံနဲ့မဲ့ဖို့ကိုရောက်လိုက်မယ်တဲ့ဒါမဆိုနိုင်ဘူးလို့သာကဲဆိုရမယ်မျက်မှောက်မမြင်မျက်မှောက်မမြင်တွေးဆင်ခြင်းတွေးဆင်ခြင်းပြုလည်အတုမြည်ပြုလည်အတုမြည်မျက်မှောက်မမြင်မျက်မှောက်မမြင်တွေးဆင်ခြင်းတွေးဆင်ခြင်းပြုလည်အတုမြည်ပြုလည်အတုမြည်မျက်မှောက်မမြင်မျက်မှောက်မမြင်တွေးဆင်ခြင်းတွေးဆင်ခြင်းပြုလည်အတုမြည်ပြုလည်အတုမြည် မြမဝတိရွေးပြီးရင်သူ့ရဲ့သူ့ကြီးမြမဝတိရွေးပြီးရင်သူ့ရဲ့သူ့ကြီးမြမဝတိရွေးပြီးရင်သူ့ရဲ့သူ့ကြီးအဲတော့သုံးပါးပါလေနုဘရသုံးပါး မြင်သာရိပုတ္တရာအနုပရသုံးပါးရှုဖို့16ပါးသောတရားတွေဇံဝင်စားပြီးတော့ဇာနဲ့ပါဝင်တဲ့16ပါးတွေပြန်ပြီးတော့ရှုတယ်အဲထိုနည်းတူပဲယောဂီပုဂ္ဂိုလ်တွေကလည်းပဲခုယောဂီပုဂ္ဂိုလ်တွေလည်းပဲမိမိသင်ကြားတဲ့တရားဖြစ်ပေါ်တဲ့တရားတွေပြန်ပြီးတော့ရှုမြင်ပြီးရင်မြင်တာပြန်ရှုကြားပြီးရင်ကြားတာရှုနာပြီးနာတာရှုရကဒီလိုပုဒ်တရားရှုနည်းပဲ rozi a ebe dị agha hinjabd ya aụasi obeb dingeabed yali gosaab yana ediros nye bidosi unere ama h ogyelago yogogolil nyeenglan dinabd yasaswwenasb pabdna painad dina na na dna snaanị bolemlbụ eeyasile ya ya ume စေကုသနာကြာစီတဲ့ခါကလာလောဘထင်ရှားရင်လောဘရှိရမှာပဲဒေါသထင်ရှားဒေါသရှိရမှာကြံတာတွေကြောက်ပြီးတော့ရှုနေလို့စဉ်းစားဆင်ခြင်ရှုနေကိုရမလို့ပါဘူးပေါ်ရပေါ်ရတရားလေးတွေရှုဒါကြောင့်မို့အဲဒီစင်္သာရိပုတ္တရာရဲ့အနုပဒသောဝိပဿနာရှုပုံနီးမှနီးမိပြီးတကလားဒီယောဂီပုဂ္ဂိုလ်တွေရှုကြရှုတော့မိမိတို့ရှုပုံကြီးဟာသဘာဝကြတယ်ဆိုတာကိုယ်ပိုင်ညာနဲ့ဆုံးဖြတ်နိုင်ပါတယ်ဆုံးဖြတ်နိုင်တော့ နဝင်းအာရဝဒဇေကောင်းပါလေဒီဝိပဿနာနည်းရသဘောအကြကြနာနာရှုနေရတဲ့အထုတဲ့နည်းပဲလို့လည်းသိဖို့ပါပဲကဲကဲကဲဒီအားလေးပြန်ဆိုပြီးတော့တရားကနေသိဦးမှာပဲနောက်လည်းပဲသုကမဆုံးသေးအများကြီးတဲ့ဇာတဇာပြီးကရှိသေးတယ်သို့တော့နောက်ပါတွေကလည်းတူဖို့မှာလေသူတော့ခချင်းချင်းပြောပြီးတော့နောက်ဆုံးကြမှာတစ်ခါပြောအောင်နောက်ဆုံးကြပြောပြီးတော့ရှင်သာရိပုတ္တရာဟနာဖြစ်ပုံကသုတ်တုတ်ရှိသေးတယ်ကွာအဲဒီတော့ ဒီနေ့တော့ဒီလောက်ပဲတော်ဦးမှာပဲဒါလေးဆံမုတ်ကလေးတွေဆိုပြီးကြားသိကြအောင်ပဲသံဆိုတဲ့အဓိပ္ပာယ်ကစပြီးတော့ခဏဆိုထားတာပေါ့သုဇိုက်တမှုကရွေရှုသံဟုခေါ်သည်ဒီကစပြီးဆိုဆိုသုဇိုက်တမှုသုဇိုက်တမှုကရွေရှုကရွေရှုသံဟုခေါ်သည်သံဟုခေါ်သည်သမထယင်သမထယင်သံပြီးလင် သံပင်ပြန်ရှုသည်သံပင်ပြန်ရှုသည်ဝိပဿနာဝိပဿနာဉာဏိကဉာဏိကသူစွာရှုရသည်သူစွာရှုရသည်မြင်ကြတွေ့ရာမြင်ကြတွေ့ရာပေါ်တိုင်းသာပေါ်တိုင်းသာလိုက်ခါရှုရသည်လိုက်ခါရှုရသည်သမ္မာသင်္ချာသမ္မာသင်္ချာ၁၆ပါး၁၆ပါး ပိုင်းခြားရှုလေသည်ပိုင်းခြားရှုလေသည်မထင်မရှားမထင်မရှားယုံနာများယုံနာများစဉ်းစားမရှုပြီစဉ်းစားမရှုပြီကိုနီးတူစွာကိုနီးတူစွာသင်္ချာရာသင်္ချာရာမခါရှုရမည်မခါရှုရမည်မျက်မှောက်မမြင်မျက်မှောက်မမြင်တွေ့သင်ခြင်းတွေ့သင်ခြင်းရှုလင်အတုမည်ရှုလင်အတုမည် နုဗရာသုတ်တရားဒေသနာတော်ယုဇနာကမသာသဓမ္မသနာကုသကစေရနာတို့ကြောင့်ဤဒေသနာ၌လာပြီးတိုင်းမိမိတို့သာနာနဲ့တရားပေါ်တဲ့ယုံနာတရားတွေကိုအနိစ္စဒုက္ခအနတ္တအားဖြင့်မှန်တိုင်းသိမြင်အောင်ရှုနိုင်ကြ၏ဝိပဿနာဉာဏ်စင်ရိယမဉာဏ်စင်နဲ့စင်ရခသိဉာဏ်ရသည်နိဗ္ဗာန်ချမ်းသာများသို့မြင်များစွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓု